ခုနှစ်ဩဂတ်2ရက်ဩဂုတ်လ2ရက်နေ့ဩဂုတ်လ2ရက်တနင်္ဂနွေနေ့ထေရဝါဒဓမ္မကမ္မဋ္ဌာန်းလာစဉ်ပိုင်း24ကာနုပါဒနာပိုင်းပြောလာတယ်ပေါ့နော်ကာနုပါဒနာပိုင်းမှာအာနာပါနာအာနာပါနာနဲ့ဆက်ဆက်ပြီးတော့ဣရိယာပုတ်၄ပါးအသေးစိတ်မူရမှတ်နည်းဒါလေးတွေပြောခဲ့ပါပြီအခုဆက်ပြောနေတာတော့ ဓကမထံပေါ့ဓကမထံပြောနေပါတယ်ဒီဓကမထံပြောမှာအရင်နေ့ကဘုန်းကြီးတို့ဓာမီဘုံဓာရဲ့တဘာဝတွေဒါတွေပြောခဲ့တယ်ပေါ့နော်ဒါတွေကတော့အများဆုံးအမြင်ခုလုံနေကြတာအဲ့ဒီအရာတွေများတဲ့အတွက်ဘုန်းကြီးထပ်ပြောမယ်နော်ဒါတွေကဒီကလုံနေတဲ့ပုံကိုအများဆုံးဒါတွေကိုသိထားဖို့ရည်ကြီးတယ်နော်ဝိပဿနာဓာရဲ့ရှုကျင်တဲ့ပုံကိုများဆိုရင်ဟုတ်လားဝိပဿနာရှုတယ်ဆိုတော့ မှတ်ထားဖို့ဆွဲလန်းနေတဲ့ဥပါရဏခန္ဓာ၅ပါးရှုတာပဲဒါလေးမှတ်ထားအောင်နော် လောကုတ္တရာခန္ဓာရှုလို့မြောက်လောကီခန္ဓာ၅ပါးပဲရှုလို့ရတယ်ဆွဲလန်းနေတဲ့လောကီဥပါဒနာခန္ဓာ၅ပါးရှုလို့ရတယ်အဲလိုရှုတဲ့အခါကျခွဲလိုက်ရင်ဆွဲလန်းနေတဲ့ဥပါဒနာခန္ဓာ၅ပါးကရုပ်ကိုလည်းရှုနိုင်တယ်ခံစားနေတဲ့ဝေဒနာလေးလည်းရှုနိုင်တယ် မှတ်သားနေတဲ့တင်ညာလေးလည်းရှုနိုင်တယ်ဝိညာဉ်တင်ညာမှာလွဲတဲ့စေတသိက်လောဘဒေါသမောဟမာမနာတွေဖြစ်တာလည်းရှုနိုင်တယ်စိတ်ကိုလည်းရှုနိုင်တယ်ဒီလိုပြောတာတော့ဒီတော့ရုပ်ကိုရှုရင်ရုပ်ကမ္မထာပေါ့ဗျာဝိညာဉ်တင်ညာသင်္ခါရစိတ်ကိုရှုရင်တော့နာကမ္မထာလို့ခေါ်ပါတယ်အဲကြောင့်ဘုန်းကြီးတို့ဝိပဿနာတရားရှုတဲ့ပုဂ္ဂိုလ်များဟာကမ္မထာရှုမှဆိုရင်ကမ္မထာနှမျိုးပဲရှိတာပေါ့ယုတ်ကမ္မထာနဲ့ပါလေ နံကမ္မထာဒါလေးမှတ်တာနော်ဒီလောက်တော့ဘုန်းကြီးတို့သိထားမယ်တရားထုတ်ရင်အဲတော့ယောဂ28ပါးရှိတယ်ယုံ28ပါးလုံးကတမာရီမရသေးခင် အတော်တန်တမာရီနဲ့လည်းရှုဖို့မလွယ်ဘူးတမာရီတော်တော် အကောင်းမှယုံ28ပါးလုံးရှုလို့ရတယ်ဒါရပြောရင်တော့ဗောဗျာဇန်တမာရီတွေအပနာတမာရီခေါ်တော့အဲ့လိုတမာရီတွေမျိုးမှာဘုန်းကြီးတို့ရုပ်တရားအလုံးရှုနိုင်တယ် တချို့နည်းကလည်းအဲ့လိုခြေနေမျိုးရောက်မှခိုင်းပါအဲ့လိုခြေနေမျိုးရောက်မှခိုင်းပါအဲ့လိုခြေနေမျိုးရောက်ဖို့ကလည်းပါရမီလည်းရှိရမယ်အကြောင်းကလည်းအများကြီးပေါ့လေအကြောင်းကျိုးလည်းတိုက်ဆိုင်မှုအင်းရင်ညီမြတာတို့ဘုဇင်ခရမညီမြဒါတွေညီမြမှာပဲရနိုင်တယ်အဲ့လိုမရဘူးကိုကအဲ့ဒီလမ်းနဲ့မသွားခြင်းဘူးဆိုရင်တော့ရုပ်ကိုရှုရင်တော့ဥပါရယုံ24ပါးရှုဖို့ခက်တော့ထားပေါ့ဓာတ်ပဲရှုလို့ရဓာတ်ကြီး၄ပါးပဲရှုလို့ရ ဒါကြောင့်ဘုန်းကြီးတို့မှတ်စုတွေပေးထားတယ်အဲရုပ်ကို ရှုမယ်ဆိုရင်ဝိပဿနာတက်တက်ရှုတဲ့ပုဂ္ဂိုလ်ဒီမှာတော့ဝိပဿနာရှုရင်ပဲရေးတယ်သမထမပါတော့ဝိပဿနာတက်တက်ရှုလို့တဲ့ပုဂ္ဂိုလ်များရုပ်ကိုရှုမယ်ဆိုရင်ဓာတ်သဘောကပို့ပြီးထင်ရှားတယ်ဓာတ်သဘောကိုမြင်ရင်ပရမရှိတရားကိုမြင်တာပေါ့အရှိတရားပရမရှိတရားမြင်ပညာတိငါတို့ကယောက်ျားမိန်းမဆိုရပညာတရားလိုလိုပြောက်ထားတယ် ဓာတ်ကိုမမြင်ရင်ပရမမမြင်ဘူးပေါ့ဒါဆိုရင်တော့ပညာတရားအကောင်ငါပဲသူပဲယောက်ျားပဲမိန်းမဒီလိုအကောင်ဒါကြောင့်ဓာတ်ကိုမြင်အောင်ရှုရတယ်ဓာတ်ကိုမြင်ပြီဆိုရင်တော့ပရမအရှိတရားကိုမြင်တယ်ပရမအရှိတရားပေါ်မှာဘုန်းကြီးတို့အိသဒုက္ခအနတ္တမြင်အောင်ရှုတာကိုဝိပဿနာလို့ဒီလိုပြောတယ်ဒါလေးမှတ်ထားဖို့ဗျာဒါဆိုရင်ဘုန်းကြီးတို့ယောဂီတွေအများစုကဝိပဿနာကိုသိမ့်မကွဲဘူး အာပြောရင်တော့တပည့်တော်ကဝိပဿနာပဲရှုတယ်ဗျာသမတမရှုဘူးအဲ့လိုပြောတယ်နော်ဒီဝိပဿနာရှုတဲ့အခါကျလဲခဏိကသမารီလိုတယ်ဗျနော်ခဏိကသမารီရအောင်ရှုရမယ်ခဏိကသမารီဆိုတာခဏခဏပြောပါတယ်ဒါတွေလည်းမှတ်မိအောင်လို့ပြောရမြင်ကားများကြားကားများမှတ်ရင်လည်းခဏိကသမารီဆိုဒီလိုဖွင့်ထားလည်းရှိပါဒီတဲ့ထပ်ဖွင့်တာတော့ဒီတဲ့မကအာယုန်တစ်ခုတည်းမှာမပြတ်ကပ်ပြီးတီးနေရမယ် လောက်တည်ရမလဲတဏှာနဲ့နာရီတရက်နှစ်ရက်ဒီလိုဆက်တိုက်တည်နေမှအဲ့ဒီခဏိကသမารီကညံဖြစ်တယ်နော်အဲ့ဒီလိုခဏိကသမารီအောင်ရအထောရတယ်အဲ့လိုရပြီဆိုမှဒီနေသဒုက္ခနာတသိတဲ့ဝိပဿနာဉာဏ်ကြီးအစဉ်စဉ်တက်သွားလိမ့်မယ်နော်အဲ့ဒီရုပ်တဘာဝနာတဘာဝတွေအကြောင်းကျိုးဆက်ဆက်ပြရုပ်နာတဘာဝတွေကိုအနေစာဒုက္ခအနတ္တရှုနိုင်မှာဝိပဿနာပေါ့နော်တာမန်လေးဝင်လေးထက်လေးတွေရှုနေတယ် နော်ထိတိလေးရှုနေတယ်တဘာဝမမြင်ဘူးကြောင်းကျိုးမမြင်ဘူးအနေစာဒုက္ခနာတာမမြင်ဘူးဆိုဝိပဿနာပြောဖို့တော်တော်ခက်တယ်နော်ကိုယ့်ကိုယ်တော့ဝိပဿနာလို့ထင်တာပေါ့နော်မဖောင်းဝိမတ်တဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲကြည်တာဝါယောတကိုကြည်တာဒီဓာတ်တဘာဝတွေမမြင်ဘူးဖောင်းပေမဲ့ပညာနဲ့ပဲလမ်းဆုံးတာဝင်လေထွက်လေနဲ့ပဲလမ်းဆုံးနေတာကိုယ်မှတ်ချင်တာကဝိပဿနာဟုတ်လား အဲဒီမှာယုတ်တဘာဝနာတဘာဝလည်းမမြင်ဘူးကြောင်းကျုပ်တဘာဝလည်းမမြင်ဘူးပြီးတော့နေဆဒုက္ခလည်းနတ္တလည်းမမြင်ဘူးဆိုဝိပဿနာပြောဖို့တော်တော်ခက်တာပေါ့လေနော်အဲတော့ဒီဓကမ္မတာရှုတဲ့အခါမှာဘုရားကအရင်ရှုနေအကျယ်ရှုနေနှမျိုးဟောတာတယ်နော်ဘုန်းကြီးတို့ဒီခုဘုန်းကြီးသင်နေတဲ့မဟာသရိပ္ပံတုတ်တံကြတော့အချင်းရှုနေပဲပါပါတယ်မဟာယဝလောဝါဒတုတ်ဆိုတာရှင်ရဟုလာလေဘုရားဟောတာ အဲ့ဒီတုတ်တွေစာရှိသည်မှာတော့ဓကမဏအကျဉ်းဤဟောတာဒါလေးလေးလာထားမယ်နော်အကျဉ်းအဲတော့အကျဉ်းဤပဲဘုန်းကြီးတို့မှတ်ကြရအောင်ဓာတ်ဆိုတာကဘုန်းကြီးတို့သူ့ဘောသူဆောင်းတဲ့သဘောဒါကိုနေရပြောခဲ့ပြီအဲဒီဓာတ်က၄မျိုးရှိတာပေါ့နော်ပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ဒါရောက်ချက်ထားမယ်မှတ်ထားမယ်ပထဝီဓာတ်ဆိုတာအများသိတာမြေကြီးမြေကြီးကိုပြောတာမဟုတ်မြေကြီးရဲ့သဘာဝမြေကြီးရဲ့သဘာဝ ဟိုမြေကြီးပေါ်နင်းကြီးပေါ့ပျော့တာလည်းတွေ့မာတာလည်းတွေ့မယ်ကိုယ်ခန္ဓာကလည်းပရဝိတအနေနဲ့ကြည်ပျော့တာလည်းတွေ့တာမှလည်းမနေ့ကတော့ဘုန်းကြီးလက်ထောင်ကြည့်လေဒီလိုလက်ထောင်ပြီးလို့တာတာလေးဆုပ်ကြည့်ပျော့ပျော့လေးတွေ့တာနာနာဆုပ်ကြည့်မာမာကြီးတွေ့တာဒါမျိုးပေါ့ဒါကိုယ့်အကိုသိအောင်ဆန်ခိုင်းတယ်နော်နောက်ကြမ်းမှုချုံမှုဟောကိုယ်ခန္ဓာကိုယ်ဒီလိုပုတ်ကြည့်ချိုးနေရတဲ့ကြမ်းနေချိုးနေရတဲ့ချောတာအသားတွေကကြမ်းထော်နေလက်ဖွားကြမ်းနေကြမ်းကြမ်းတွေ့တာဟောသွားထိတ်တွေပုတ်ကြည့်ကြမ်းကြမ်းတွေ့တာ ပဇောင်းလေးကိုရှာနေပွေချင်းချောလာခန္ဓာကိုယ်ကြီးမှာဒီကြမ်းတဲ့သဘောလေးတွေ့တာချောတဲ့သဘောလေးတွေ့တာလေးတဲ့သဘောပေါ့တဲ့သဘောဒီမှာဒကာကြီးတွေဒီမှာကြီးဘုန်းကြီးတွေ့နေရတယ်ပေါ့နော်တက်ကြီးကြီးဒီမှာကြီးတွေဒကာကြီးတွေအင်းဝမ်းသာတယ်ဒီမှာကြီးတို့အတူတွေနာကြတာကျင်းကြတာကောင်းတယ်ဒါမှဘုန်းကြီးလည်းလှုပ်ရတာအကျိုးရှိတယ်နော်ကိုယ်ဖေမေရွယ်တွေအများကြီးတွေ့ရတော့ဝမ်းသာဒီဟာလေးတွေကိုဘုန်းကြီးကသိစေခြင်းတယ် ခဏလေးကိုယ့်ကိုပုတ်ကြည့်လိုက်နော်လက်တွေဘာတွေဒီကိုပုတ်ကြည့်ကြမ်းကြမ်းနဲ့တွေ့တာဒီပစောင်းတွေမပုတ်ကြည့်ချောတာတွေ့ဟောဒီမကြီးတို့ဒီကကြီးတို့တက်ရွယ်ကြည့်လိုက်ဘုန်းကြီးတို့ရွယ်လောက်တော့ကြည်လာတယ်ကထိုင်းနဲ့ထားတယ်ကလေးလာအဲ့ဒါလေးတဲ့သဘောတွေ့တာနော်ကျမကြီးကောင်းလာပဲရွယ်ကတော့ပြုတ်ကလေးပြက်ကလေးပေါ့လို့နော်လူတူးတယောက်ကိုဒီလိုလက်ညှိုးလေးလက်ရခွင်ပေါ့တာခဏကိုကြီးမှဒီပေါ့တဲ့သဘောတွေတွေ့တာပဲလေးတဲ့သဘောတွေတွေ့တာနော် ပထဝီကို ရှုခိုင်းတာမဟုတ်တော့ပထဝီကတော့နာမည်ပဲသူ့ရဲ့သဘောကိုရှုခိုင်းတာဒါလေးနားလည်တာညာတော့ပြင်ပထဝီကတော့ဆိုရင်ဆိုပေါ့မာရတော့တင်ပထဝီပထဝီမှတ်ချင်မှာပေါ့ပြောတယ်တော့ပထဝီပထဝီဟိုမာသီဆရာတော်ကြီးတို့ဆိုရင်ဝါယောဒမှတ်တာဖောင်းနေပိန်နေဖောင်းနေပိန်နေဝါယောဒသဘာဝကြည်တာပဲဒီမှာလည်းဒါတွေအဆိုတွေပဲပြညတ်တွေပဲပထဝီဆိုတာပြညတ်ပဲသူ့ရဲ့သဘာဝလည်းမာတဲ့သဘောပြောတဲ့သဘော ကြမ်းတဲ့သဘောချောတဲ့သဘောလေးတဲ့သဘောပေါ့ဒါလေးမှတ်တာနော်ဒါခဏခဏဆိုကဘုန်းကြီးကတရားစကားနေလို့ဒါရအောင်ဆိုခိုင်းတာဆိုစမ်းအဲ့လိုခိုင်းရတယ်ဒါမှမှတ်မိတယ်ဒါလေးကိုယ်နေရာကိုစာရွက်လေးကြည့်ခဏခဏဖတ်ထားအဲ့ဒါကြာမှတ်မိသွားတယ်ကိုယ်ခန္ဓာကိုယ်ကစိုက်ကြည့်နေပါလေဒီသဘောလေးတွေတွေ့လာရင်ထူးချက်ဆရာမလို့အာဘောဓသဘောယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောအာဘောဓဆိုရေးလို့ပြောတယ်နော်ရေးကိုပြောတာမဟုတ်ရေးရဲ့သဘာဝ အရေရဲ့တဘာဝစီပဲဖြစ်ဖြစ်ရေပဲဖြစ်ကြည့်စီလိုပေါက်ရှာတယ်ဆိုယိုစီထွက်လာတာပေါက်လို့ချင်းသွားသူယိုစီထွက်လာအဲ့ဒီလိုပဲဘုန်းကြီးတို့ဒီခန္ဓာကိုယ်ရပေါက်မှန်တယ်များဒီအာဘောဓရဲ့သဘောယိုစီထွက်တာနော်ကျင်ငယ်တွေယိုစီကြမယ်နှာရည်တွေယိုစီကြမယ်မျက်ရည်တွေယိုစီကြမယ်ဒါအာဘောဓတဘာဝလေပါဇက်ပေါက်ညာဧကန်တအာဘောရည်တွေယိုကြမယ်ထရွေးတွေယိုကြမယ်ဟောတဖုံးချီရင်မှထရွေးတွေအများအား တည်ကြီးတွေအများအားယိုစီးလာဒါအဝဋ္ဌသဘာဝတွေပဲဟောလို့ပူလိုက်တဲ့ຢာတွေချွေးတွေထွက်လာချွေးတွေယိုစီးနေအာယိုစီးတဲ့သဘာဝနော်အဲချွေးလို့ဆိုတာမျိုးမဟုတ်ဘူးယိုစီးတဲ့သဘောကြည့်ခိုင်းတခုတည်းခန္ဓာကိုယ်ထိခိုက်လာသွေးတွေကလည်းယိုထွက်လာဒါလည်းယိုစီးတဲ့သဘောဖွဲ့စည်းရဆိုတာကတော့အလုံးခဲတဏ္ဍဖြစ်နေတဲ့သဘောပဲเนาะဘုန်းကြီးတို့ဒီမှာဘုန်းကြီးလက်ကြည့်လိုက်ပါเนาะမသေးခင်ဆိုလက်ကလုံးခဲတဏ္ဍဖြစ်နေသေသွားရင်လေ ဒီတွေကရေတွေထွက်လာရေထွက်၆ကပ်ပြီးနောက်အမှုန်ဖြစ်သွားကြာလာတယ်ဒါဓမ္မကြီးတို့ကဒီဟင်းချက်တဲ့ပုံကောင်များဟင်းချက်တဲ့စဖုံမှုများပိုကျွမ်းကျင်တယ်နော်မုံလုံးမဲ့ဂျုံမုံနေနော်အကြော်ကြော်မဲ့ပဲမုံနေဒါလေးတွေရေနဲ့လုံးခဲလိုက်တာရေများများထည့်ရင်တော့ပျော်လွန်အကြည့်တာပေါ့ရိုစီးမှုသဘောဖြစ်သွားသူရေနဲ့နဲ့ထည့်လိုက်တကောင် လုံးခဲသွားတာ အဲအတူတူပဲဒီခန္ဓာကိုယ်ကြီးရဲ့သဘောနဲ့ဒီတိုင်းခန္ဓာကိုယ်ကြီးကမသေးခင်တော့လုံးခဲပုံစံတိုင်းဖြစ်နေသေသွားရေတွေထွက်သွားတယ်ခြောက်သွားတယ်နောက်ဖြည်းဖြည်းနဲ့ဒီ600ဖြည်းဖြည်းနဲ့အမှုတ်ဖြစ်သွားအဲ့ဒါဖွဲ့စည်းတယ်လုံးခဲတဏ္ဍာတွေ့တဲ့သဘောပါဒီဇောဒသဘောခန္ဓာကိုယ်ကြီးကြည်နေတွေ့ပါလေဗျာပူတာတွေအေးတာတွေဂျိုမတ်ဆာဆိုရင်ဘယ်လိုဖြစ်လာလဲတော့အေးနေတယ်7မိနစ်15မိနစ်လောက်တော့ဟိတွေပူတက်လာတယ် နော်အဲ့ဒါဖြစ်တတ်တဲ့သဘာဝနော်အဲ့ဒါကြောက်ရှာမလို့30 15မိနစ်လောက်ဥမာဒီမှာတင်မာကြီးတို့တကကြီးတို့ခုယောဂဆိုပြီးဖြစ်နေတာကျိုးဟာတွေကဟိုတားရီမစိုးရင်ဘယ်လိုလုပ်လို့ရလဲဆိုဒီကံထမ်းထိုင်နေလေးတွေနဲ့ဒီမှာနည်းနည်းလေးချင်းစိတ်ဖြစ်လာပြီဖြားရင်လို့ဖြစ်လာပြီဆိုရင်ကိုသစ်တော်တဲ့ဆေးလေးတောက်ကိုနွေးနေကော်ဖီလေးနဲ့တောက်ရင်းလေးလေးနဲ့တောက်ဆောင်းလေးခြုံပြီးတရားထိုင်နေကြည့်လိုက်အဲဒီဟိတွေထက်တက်လာပြီးတော့ ချွေးထွက်ပြီးပျောက်သွားတယ်။နောက်သက်ရွယ်ကြီးတဲ့အခါမှာလည်းဒီမှာဘုန်းကြီးတို့ဆာဝေကျမ်းကများပါတယ်။ရေချိုးပြီးလို့ရှင် ကိုငွေ့တရအောင်ယူရမယ်ဆိုတာလေးပါတယ်။အဲ့တော့ဘုန်းကြီးတသက်နဲ့တကူမှာတော့ပဏိတာရမှာဆရာတော်ကြီးကကျင့်သုံးတယ်။ဘယ်လိုကျင့်သုံးလဲဆိုဒီဆရာတော်ကြီးကရေချိုးပြီးလို့ရှင်လေဟိုနှွေးနှွေးထွေးထွေးလေးနေတာတို့ပူပူနှွေးနှွေးလေးတောက်ပြီးနေတာတို့ဒါမျိုးလေးလုပ်တယ် ။နောက်သူတက်ရှည်သွားတယ်95နှစ်တိအောင်တက်တော့ရှည်သွားတယ်။95 96လောက်တိ96အလောက်တိရှည်သွားတယ်ပေါ့နော်။သူကရေချိုးပြီးတိုင်းလို့နေတာ။ရေချိုးပြီးလူငယ်တွေကြောက်ဘယ်လိုလဲဆိုမှုရမမနဲ့အေးတဲ့ထွက်ကာစီကာတကာဖွင့်အေးပတ်တာ။ဟိုမဟုတ်ကိုဝိတ္တတွေရလာပြီးမှအပြင်ထွက်ရတယ်။ဒီလိုစားညွန်တာဘုန်းကြီးတို့လည်းမလုပ်ဖြစ်ဘူး။တခါတလေသတိရရင်တော့လုပ်တယ်ပေါ့။မလုပ်ဖြစ်တာများတယ်။အဲ့ဒီဆရာတော်ကြီးဘုန်းကြီးကြည့်နေတာ သူနဲ့ခဏခဏတရားစခန်းနေဖွင့်မှုတော့သူကအဲ့လိုအများအားလောက်တယ်ရင်နွေးလေးမှတ်ထားနော်ဓမ္မကြီးတဲ့တရားကြီးတဲ့အဲ့ဒါလေးမှတ်ထားဒါကျမ်းမာကြီးကကောင်းတယ်ဒီချိုးပြီးလို့ချမ်းစိမ့်စိမ့်ဖြစ်လာရင်နွေးလေးကော်ဖီလေးတောက်ပြီးတော့နွေးထွေးထွေးလေးနေခန္ဓာကိုယ်ပူးလာရင်ဒီဟာတွေကချွတ်ထွက်ပြီးပျောက်သွားတာပဲခန္ဓာကိုယ်မှာဒီပူတဲ့သဘောတွေလည်းရှိတယ်အေးတဲ့သဘောတွေလည်းရှိတယ်ခုပူနေတဲ့တော့ကြာအေးသွားဒီခန္ဓာကိုယ်ကြီးပဲနော်သူများမဟုတ်ဘူးခန္ဓာကိုယ်ကြည့်နေဒီသဘောတွေ ဒါလောလကူမှတ်လို့ရတေဇောတဆိုမီးကိုပြောတာမဟုတ်မီးရသဘောပူတဲ့သဘောအေးတဲ့သဘောလေးတေဇောတသဘောဒါလေးဒါကသဘာဝလက္ခဏာနောက်ကိစ္စရတ္တဆိုရှိတယ်နောက်ကြပူပြီးတော့ရင့်ကျက်သွားတယ်အေးပြီးရင့်ကျက်သွားတယ်ဘုန်းကြီးတို့ဘုန်းကြီးရုပ်ရည်ပဲကြည်လို့ပူပြီးတော့ရင့်ကျက်ရင့်ကျက်ငယ်တော့အဲ့မတူတော့ဘူးရင့်ထောလာတာကြံ့ထောလာတာသဘင်နဲ့ဖြူလာတာဒါရင်ပူလိုက်အေးလိုက်ပူလိုက်အေးလိုက်နဲ့ရင်ထောသွားနော် ဟိုးသဘာဝသစ်ပင်တွေကြည်ရင်သိတာတယ်အနောက်တိုင်းမှာဆိုရင်လေသစ်ပင်တွေကအေးလောင်တာကသစ်ရွက်တွေနဲ့ဆောင်းရသည်မှာကြွေကြဘုန်းကြီးတို့ရှေ့တိုင်းမှာကြတော့နှွေရသည်ကြတော့အပူလောင်လို့ကြွေကြဒါမျိုးတွေပေါ့နော်နောက်ဝါယောဓာတ်ဒါဟာဟိုနီးတနည်းကြတော့ဒီဝါယောဓာတ်ကိုအဓိကထားရှုတော့ပေါ့နော်ဒီကနေ့အဲ့ဒါလည်းပြောဖို့ရှိပါတယ်ဝါယောဓာတ်ဆိုထောက်ထားတဲ့သဘောပဲခုဘုန်းကြီးခန္ဓာကိုယ်မမတ်နေတယ်ဆိုတာဝါယောဓာတ်ကထောက်ထားလို့ တရားထိုင်တဲ့ကဒီတိုင်းမျိုးဝါယောကထောက်တိုင်းမတ်မတ်လေးနေတာဝါယောကရော့သွားပြီးခေါင်းရငိုက်ကြတော့ခါရလည်းကုန်းကြတာအဲ့မှာမတ်မတ်လေးဝါယောကဘောလုံးလေးထိုးသလိုတင်းတင်းမှမတ်မတ်လေးဒါဝါယောကထောက်ပြီးတာနော်တွန်းကန်တဲ့သဘောဝါယောကလည်းထောက်ထားတဲ့တွန်းတာလေဟုတ်လားမလဲအောင်ဟုတ်လားတွန်းကန်ပြီးတာတို့ထောက်ထားတာဒီမှာရှူသွင်းလိုက်ကတိတ်တိတ်တာနော်အသက်ရှူသွင်းခေါင်းကိုတွန်းဝင်သွားဗိုက်ကြီးကိုတွန်းသွားတာဒါဝါယောကတွန်းကန်လိုက် သွားတဲ့ခါတွေသိတာတယ်လေဖြတ်သွားရင်အခုဘုန်းကြီးဒီမှာလက်တွေလှုပ်ရှားလို့ရတယ်ပေါ့ကိုယ်နော်ဆန့်တယ်ကိုယ်ရတယ်ဆိုဝါယောဒအကောင်းနေလို့ဝါယောဒလေဖြတ်သွားရင်ဒီလက်ကျက်ဘာမှလှုပ်လို့မရတော့လေမပြတ်ခင်တော့ဝါယောဒကဟောတွန်းညင်တဲ့စိတ်လေးဟိုဆန့်ညင်တဲ့စိတ်လေးချင်းဆန့်လိုက်တာလွယ်လွယ်လေးဆန့်ညင်တဲ့စိတ်ကြောင့်ဝါယောဒတွန်းပေးလိုက်တာနော်ကိုယ်ကျင်တဲ့စိတ်ကြောင့်ဝါယောဒပြန်တွန်းပေးလိုက်တာဒါပဲဒါဝါယောဒတွန်းကန်တယ်ပြောအများကြီးပဲ ဒါကြောင့်ဒီကမ္ဘာကြတော့ဒီဈဉ္ညာလျှောက်တဲ့နေရာတွေပါတော့ပို့ပြီးတော့ပြောပါဦးမယ်အဲ့ကြတော့ပို့ပြီးတော့နားလည်လိုက်မယ်နော်ခုတော့အဲ့လိုမှတ်တော့ဒါတော့ဘုန်းကြီးတို့နိုင်ငံမှာဒီဓကမ္မဋ္ဌာန်းနဲ့ပတ်သက်ပြီးရှုမှတ်နေရှုမှတ်နေတာကထင်ရှားတဲ့ဓကမ္မဋ္ဌာန်းရှုမှတ်နေနှမျိုးဆိုဘုန်းကြီးကောင်းစီတတ်ထားတယ်အဲ့ဒါဗြဟ္မဆရာတော်ကြီးတစ်ပါးကမနေ့ကရှုမှတ်တဲ့နေကိုဘုန်းကြီးပြောခဲ့တယ်နော်ဗြဟ္မဆရာတော်ကြီးတစ်ပါးကဒီဓာတ်တဘာဝတွေ ထင်ရှားတဲ့ဓာတ်တဘာဝကနေစပြီးတော့တစ်ခုချင်းကြည့်ရခြေတော်ကနေကောင်းကောင်းကနေခြေပြားနေကောင်းကောင်းကနေခြေပြားဒီလိုကြည့်ခိုင်းတယ်နော် တကူအဲ့ဟာဟိုဓာတ်တဘာဝတကူနော် तू ကအကြိုက်ကြည့်ရတာပြည့်နေအောင်ကြည့်ရတကြို့ဆိုစိတ်ပြက်ပြီးတော့တခါလေအာနာပါနပြန်ပြောင်းတာအဲ့ဒါမျိုးလည်းတွေ့ရဇွဲမရှိဘူးဒီကမ္မတမတဲ့ပုဂ္ဂိုလ်တော်တော်ရည်ရကောင်းနိုင်ပါဘုန်းကြီးရည်ဆရာတော်ကြီးနဲ့ခဏခဏတရားစကားဝင်ပြီးတော့ ဟိုအနာမနာမောင်မြတ်ဓကမဏပြောင်းကြပြန်ဟာဓကမဏအဲ့လိုခိုင်းပြန်တော့ဟာဆရာတော်မကြိုက်ဘူးငကုကမ္မထမ်းပဲပြန်လို့ဟာဒီလိုနဲ့လဲနေကြဘယ်ဟာမှလောလောကူမရဘူးတော့မှတ်တာနော်အဲ့တော့ဘယ်အရာမဆိုချိန်ပေးပြီးတော့ကြာကြာလေးအထောက်ရနော်ခဏလေးနဲ့မရဘူးဘုန်းကြီးတို့လည်းဒီလိုပြောနိုင်တယ်ဆိုနိုင်တာခဏတက်ပြုအထောက်ခဲ့တာမဟုတ်အကြိုက်အထောက်တယ်ဆရာသမားတွေနီးယူခဲ့တယ်ဆရာသမားတွေဆုံးမခံရတယ်သူတို့ပြောတဲ့အတိုင်းလိုက်နာတာပေါ့နော် အဲခုနဆရာတော်ကြီးနေရကြတော့ဘယ်လိုလဲဆိုသူကဒီဓာတ်တဘာဝတွေတစ်ခုချင်းတစ်ခုချင်းရှုတယ်တစ်ခုအောင်မြင်လိုက်တစ်ခုပေါင်းလိုက်တစ်ခုအောင်မြင်လိုက်တစ်ခုပေါင်းလိုက်နော်အဲလိုနဲ့12မျိုးလုံးပြည့်သွားတယ်12လုံး12မျိုးလုံးပြည့်သွားတယ်ကသူကဘယ်လိုလောက်ခိုင်းလဲဆိုခေါင်းကနေခြေတော်ခေါင်းကနေခြေတော်ကနေခေါင်းပေါ်ဒီ12မျိုးလုံးဗြဟ္မညာနဲ့တရားကြည့်ခိုင်းတယ်နော်အဲလို12မျိုးလုံးမြင်လာပြီဆိုတဲ့အခါကျတော့ overview ပေါ့တစ်ခုလုံး site ကြည့်ခိုင်းတစ်ခုလုံးကိုနော်အပေါ်ကနေစီးကြည့်ခိုင်း ဘောနဲ့ခြုံကြည့်ခိုင်းတော့ပြီးတော့ဒီသဘာဝလက္ခဏာတွေကို10မိနစ်10မိနစ်သုံးမှာ10မိနစ်10မိနစ်တွင်မှာနှစ်ကြိမ်သုံးကြိမ်လောက်ပေါ့ဒါတွေကိုမြင်အောင်ကြည့်ခိုင်းတယ်ခြေပြားနဲ့ခေါင်းကနေခြေပြားခေါင်းခြေပြားနဲ့ခေါင်းဒီလိုကြည့်ခိုင်းတယ်အဲ့လိုမြင်လာပြီးဆိုအဲ့လိုမြင်တဲ့အခါမှာလည်းသူလက္ခဏာကိုအတွဲလိုက်မြင်ရမှာပေါ့နှစ်ခုတွဲမြင်သုံးခုတွဲမြင်လေးခုတွဲမြင်ဒီလိုသိအောင်လုပ်ခိုင်းတယ်အဲ့လိုတွဲလိုက်မြင်လာတဲ့အခါမှာတနေရာတဲ့ စိုက်ကြည့်ခိုင်းဒါကသူမစိုက်ကြည့်တကဘာပြဿနာတက်ပြန်လဲဆိုခေါင်းကြီးစိုက်ကြည့်လိုက်ခေါင်းစိုက်ကြည့်ခေါင်းနေခဲတာတို့ကြိုက်တာဒါမျိုးဖြစ်တဲ့ကကြတော့ဒီခေါင်းကိုမစိုက်ခိုင်းဘူးအဲ့ခါကျသူကပြောင်းပြီးတော့ဒီအောက်ပိုင်းကိုစိုက်ခိုင်းရတယ်နော်အဲ့လိုစိုက်ခိုင်းပြီးတော့မအဲ့ကြောင့်မှဒေသနာဆင်နိုင်ပါတယ်ပရိဝအာဘောဒေဇောပရိဝအာဘောဒေဇောဝါယောဒီလိုပေါ့အဲ့ဒီကကြဓာတ်တဘာဝတစ်ခုမှဟိုကတော့အဆိုပဲလေပထဝီအာဘောဒေဇောဝါယော ဒါဆိုပထဝီဆိုရင်ပထဝီဓာတ်သဘောလေးတစ်ခုလောက်သိရမယ်။နော် အာဘောဆိုအာဘောဓာတ်သဘောလေးတစ်ခုအနည်းဆုံးသိရမယ်။နော်ဒေဇောတွေဒေဇောဓာတ်သဘောအနည်းဆုံးတစ်ခုလောက်သိရမယ်။ဝါယောဆိုဝါယောဓာတ်သဘောလေးအနည်းဆုံးတစ်ခုလောက်သိမယ်။တမာရီယာကောင်းတော့များများမြင်တာပေါ့နော်။အဲ့လိုကြည့်ခိုင်း။အဲ့ဒီမှာဝိသုဒ္ဓိမကဒီဓာတ်သဘောကိုစဉ္ညနှလုံးသွင်းတဲ့အခါမှာစဉ္ညနှလုံးသွင်းပြီးတော့ဝိသုဒ္ဓိမဆိုတာထက်ကရာပေါ့ဗျာ ဘုံကြီးအိမ်မှာခေါင်းစည်းလေးပေးတာဝိသုဒ္ဓိမဲ့လားဒါသဘောကိုမြောင်နှလုံးသွင်းပြီးဒါပေါ့အဲ့ဒါပြောတာနော်အဲ့ဒီဟာလေးပြီးမှဟိုဆရာတော်ကြီးနီးပြောမယ်နော်ဒီဆရာတော်ကြီးကဒီအတိုင်းသင်ထားတဲ့အတွက်ဘုန်းကြီးဒါဆက်ပြောမပြီးအောင်အဲ့ဒီမှာဒီဆရာတော်ကြီးကအခုပြောနေတဲ့ဆရာတော်ကြီးကသူကဒီဝိသုဒ္ဓိမဲ့လာတဲ့အတိုင်းနေသင်တယ်ဝိသုဒ္ဓိမဲ့ကလာတာဘယ်လိုလာလဲဆိုဒါတွေအဲ့ဒီမှတ်စုတယ်မပါပါဘူးဗျာဗြဟ္မာဒါခဏခဏပြောနေတာပါ ဒီဓာတ်သဘောတဘာဝတွေကိုဘယ်လိုမြင်မလဲဉာဏ်ဒီဥသောလက်နဲ့စမ်းသပ်ပြီးသိသိအောင်ပေါ့ဒီအခန္ဓာကိုယ်တွင်းထဲမှာသူကအသားရည်ချအကြောချအယိုးချအဲ့ဒီလိုပေါ့အင်္ဂါအစိတ်ပိုင်းမှာမြင်ဉာဏ်ဒီဥသောလက်နဲ့စမ်းသပ်ကြည့်လို့မြင်အောင်ကြည့်ရတယ်တခုချင်းစီပေါ့လေတဘာဝတခုချင်းတခုချင်းတခုချင်းတခုချင်းခွဲခြားစိတ်ပြန်ကြည့်ရမှာဝိသုရိမကညွန်ပြီးတော့မှပေါင်းပြီးတော့တကူလုံးကိုပေါင်းပြီးခြုံငုံပြီးတော့ ရှုရသူကအဲ့လိုနှစ်နီးညွန်တာနော်ဒါကြောင့်သူကဗြဟ္မာတစ်ခုချင်းတစ်ခုချင်းညာနဲ့မြောင်ကြည့်တယ်ဒုတိယတစ်ကိုယ်လုံးခြုံကြည့်ဒါကသူကဝိသုဒ္ဓိမဲ့အတိုင်းလောက်တာအဲ့ဒါလေးသိစေချင်လို့ပြောတာနော်အဲ့လို ရှုတဲ့အခါမှာဘုန်းကြီးတို့ဘာပြဿနာတက်တာလဲသူဒီဓာတ်သဘောတဘာဝတွေရှုတဲ့အခါမှာဓာတ်သဘောတစ်ခုတည်းကိုရှုနေရင်အချိန်ကြာရှုနေရင်အဲ့ဒီဟာလွန်ကဲတတ်တယ်နော်ဘယ်လိုလွန်ကဲတတ်လဲဆိုမှ ူတဲ့သဘောလေးရှုနေပူတယ်ပူတဲ့သဘောလေးရှုတအားပူလာတာမခံမရနိုင်အောင်ပူတာဒါဘုန်းကြီးဟိုဟိုရင်စပိုင်းတော့တခါပြောခဲ့ဘူးပါတယ်နော်မလေးရှားယောဂီတယောက်အကြောင်းပြောတော့မာဇီနီနဲ့အထောက်တာပါမာဇီနီကဝါယောတောက်ကိုပင်တိုင်းထားပြီးတော့ပေါ်ရရှုမှတ်ခိုင်းတာရှိတာပေါ့ညာသောပြင်ဒီတမရီယာမကောင်းနေတော့မကောင်းခင်တော့ဘုန်းကြီးတိတ်မကြိုက်ဘူးပေါ်လာရှုလာတယ်နော်ဝါယောတောက်ကိုတိကထားအဲ့တော့ဒီကလေးမလေးက အဲ့ချိန်မှာဘုန်းကြီးသွားတရားပြမယ်လွန်ခဲ့တဲ့3နှစ်လောက်ကမလေး3နှစ်ကြော်ကြော်လောက်ကဖြစ်မထင်တယ်မလေးရှားဝါဆိုဝါတွင်3လောက်လောက်အထောက်တယ်သူဟာမာဇီကမ္ဘာဆရာနဲ့အထုတ်လာ10နှစ်ရှိပြီလို့သူပြောပါတယ်ဘုန်းကြီးတရားဆက်တယ်ဆေးတော့သူဘာကြောက်လဲဆရာတော်တဲ့တိတ်ပူတယ်ဟဲ့မင်းဘယ်လိုမှတ်တာတော့ပူတော့ပူတယ်ပူတယ်မှတ်တယ်ဗျာတဲ့ပူတယ်ပူတယ်မှတ်လေမိုင်းမိုင်းတော့ပိုးပူလာတယ်ဗျာတဲ့အဲ့ဒါဘယ်လိုမှခံမရနိုင်အောင်ဖြစ်တယ်အဲအဲ့လိုလိုမဟုတ်ဘူး ဒီဓာတ်တွေမှတ်တဲ့ပုံကဒါကိုညီမြောက်ပြန်လုပ်ရတယ်အဲ့ဒီမလေးရှားပို့တာကိုရစင်ကူလုံးနဲ့တရားနဲ့ဆိုတော့အဲဓမ္မယုံမှာသူကကြောက်ပြားတွေခင်တာဒါဘုန်းကြီးကသူ့ပြောတယ်သူကလည်းရွယ်လဲငယ်30လောက်ဆိုမင်းတို့အောက်ကဖုံနဲ့မပါပဲထိုင်နိုင်လားမမထိုင်နိုင်ပါလေထိုင်နိုင်ကွာလို့အဲ့ဒီဖုံနဲ့မထိုင်နဲ့ဒီတိုင်းကြောက်ပြားပေါ်မှာတတ်တတ်ထိုင်ထိုင်မှဖောင်းနေပိနေမှ မင်းတို့ပြောတဲ့အတိုင်းပူတာပေါ်လာရင်တော့ပူတယ်ပူတယ်မှတ်ကြည့်လိုက်မှတ်ရင်မှန်တဲ့တကတိတ်ပူလာပြီဆိုရင် အေးတဲ့နေရာပြန်ဆိုင်မယ်နော်လို့သူ့ရဲ့ပူလာလို့ရင်အေးတဲ့နေရာပြန်ရှုနော်မှတ်တာနော်ဒီမှာအကုန်လုံးမှတ်တာဒီပူနေလို့ရင်အေးတဲ့နေရာပြန်ကြည့်လိုက်ကိုထိုင်းနေတဲ့ကြောက်ပြားနဲ့ထိတဲ့နေရာအေးတာလေအဲ့မှာအေးတယ်အေးတယ်အေးတယ်အေးတယ်အေးတယ်အဲ့ဒီအေးတဲ့နေရာပြန်ဆိုင်ရှုရင်ဒီအပူရညီမျှပါတယ်ညီမျှသွားရင်ကိုဝါရောတပဲရှုပါလို့ဘုန်းကြီးအဲ့လိုသင်ပေးရတယ်ပေါ့ ဒီဟာလည်းမှတ်ထားနော်အဲ့ကြသိအေးခဲသွားတာတွေ့တတ်တယ်အေးခဲပြီးတခါလေအာအေးခဲမတော်မလုံးအောင်ဖြစ်သွားလေးပြီးအေးခဲသွားတာအဲ့ဒီခါကျရင်တော့ तू ကဘာရှုခိုင်းလဲပူတဲ့နေရာလေးပြန်ကြည့်ရတယ်ကိုခန္ဓာကိုယ်ကြည့်လိုက်ပေါ့နော်ဘယ်နာလေးကပူနေတယ်အဲ့ပူတဲ့နေရာလေးစိတ်ဆိုင်ပြီးရှုရတယ်အဲ့ဒါဆိုရင်လည်းအဆင်ပြေသွားတတ်ပါတယ်နော်အဲ့လိုရှုပေးအဲ့တော့ပြောချင်တာကတော့ဒီမှာ तू ဓာတ်သဘာဝတစ်ခုတည်းကို နိရှုလွန်အားကြည့်ရင်လွန်ကဲတတ်တယ်နော်မာဝိတင်းမှုတွေလေးမှုတွေဖွဲ့စည်းမှုတွေအေးမှုတွေပူမှုတွေပေါ့နော်ဒီကရီတွန်းကန်မှုတွေမခံမရောက်နိုင်အောင်ဖြစ်တာအဲဒီကမာမှုလွန်ကဲရင်ပြောမှုရှုပေါ့ပြောမှုလွန်ကဲမာမှုရှုပေါ့ကျမ်းနာတွေကခန္ဓာကိုယ်ကကြံထောနေတာမျိုးဖြစ်နေနေပဲချောမှုတွေရှုပါချောနေတယ်ချောတိချောပဲချောတဲ့ ချောတဲ့သဘောမျိုးဖြစ်နေပြန်တယ်တခါကြမ်းမှုတွေနဲ့ရှုပေါ့တိတ်လေးပြီးတော့တခါကြာတိတ်လေးပြီးတော့ထိုင်ထားများလို့မြင်ပြန်အကြပေါ်တဲ့နေရာလေးစိတ်ဆိုင်အဲ့ကြလည်းဆင်ပြေသွားတယ်တိတ်ပေါ်ပြီးတော့နေပြန်တော့လေဒီထိုင်ရတာတိတ်မကောင်းမြောက်ကြွတဲ့ကြောမြောက်ကြမြောက်ကြနဲ့ဒီလိုဖြစ်တတ်တယ်အဲ့ခါကျလေးတာလေးနဲ့ပြန်မှအမျိုးလေးညီအောင်ထိမ့်ပေးရတာပေါ့နော်အဲ့ဒါလည်းမှတ်ထားမယ်နောက်တစ်ခုကတော့ဓာတ်တဘာဝညီအောင်ထိမ့်တဲ့နေရာတော့အများကြီးပေါ့လေခွန်ကြီးတို့ပြောဖို့ကြံတာတော့ အခုတော့နောင်ကြရင်လည်းအကြောင်းအခင်းခွင့်ကတင်တင်တယ်လို့ပြောပါနောက်တစ်ခုပြောချင်တာဗာလဲဆိုတော့ဘုန်းကြီးတို့ဒီထဲမှာဒီဓာတ်သဘောတဘာဝတွေတဏှာတဏှာကိုဆွဲချတာတို့ဆွဲတင်တာတို့ဒါမျိုးမလို့သူ့တဘာဝအတိုင်းကြည့်ရတယ်ဒီခေါင်းကနေ ခြေပြခြေပြနဲ့ခေါင်းဥမာ ရှုသွင်းလိုက်တဲ့တွန်းကန်တဲ့သဘောလေးကိုဒီဖြည်းဖြည်းဒီတွန်းကန်တဲ့ဘောမြင်အောင်သိအောင်လဲအဲ့ဒါတွန်းကန်တဲ့ဘောဟိုစိတ်ကူးနဲ့အောက်ထဲဆွဲချကြည့်တာခြေပြားနဲ့အောက်ကိုတွန်းကန်တဲ့ဘောကိုဟိုဆွဲစိတ်ကူးနဲ့ကြည့်တာအဲ့ဒါမျိုးမလုပ်ရဘူးပြောနော်။ဘာဖြစ်လို့လဲဆိုပရမတ္တပရမတ္တတရားတွေကဖြစ်တဲ့နေရာပဲပြည့်စည်သွားတော့အဲ့လိုတဏှာနဲ့တဏှာနဲ့ပြောင်းရွှေ့လုပ်လို့မရဘူး။ဒီကိုကြည့်ရင်ကြည့်မယ်ဒီတွန်းကန်တဲ့သဘောတဏှာတွေတဏှာပေါ်ပြီးပြည့်ပဲတော့ပေါ်ပြီးပြောင်းလို့ပေါ်ပြောင်းဒါတွေ့နေမှာ။ ပိုက်ကြည့်နေဝမ်းပိုက်ကြည့်နေတာဒါတွေ့တာပဲဒုက္ခသဘောအစစ်နဲ့ဒါမျိုးလေးမြင်အောင်ကြည့်စေချင်ဒါကြောင့်မှတ်ထားပါဒီဓာတ်သဘောတဘာဝတွေရှုတဲ့နေရာမှာတကူလုံးမြင်အောင်ကြည့်ကြည့်ဆိုတဲ့နေရာမှာအတင်းဆွဲချကြည့်တာလို့ဒါမျိုးမလုပ်ရပါဘူးเนาะအဲ့ဒါလေးမှတ်ထားမယ်ပြီးတော့မှဘုန်းကြီးတို့ဗာပြောခြင်းလဲဆိုအဲ့ဒီဆရာတော်ကြီးနေရာတော့အဲ့လိုမှတ်ရင်းမှိုင်တဲ့ဓာတ်တော်ဘာဘာတွေညီအောင်မှတ်မှတ်ပြီးနောက်ပိုင်းမှာဆရာတော်ကြီးကဗာလို့လေဒီမှာနည်းနည်းမှတ်ထားဖို့ရကဒီ သုဒ္ဓဝိပဿနာယာနိကလို့ဒါကိုပါဠိလိုသုံးပါတယ်ဗမာလိုပြောရင်တော့တက်တက်ဝိပဿနာဒါလိုက်ရှုတဲ့ပုံပုံများဟာဒီဓာတ်သဘောတွေလွန်ကဲတာလို့ယော့နဲ့ဆုပ်ယုပ်လွန်ကဲတာလို့ယော့နေတာလို့ဖြစ်တတ်တယ်။ဘုန်းကြီးတို့ဇံပိုင်းသွားတဲ့ပုံပုံများတော့အဲ့လို ဖြစ်နေတယ်နော်။ဒါကြောင့်မှတ်တာနော်။အဲ့ဒီလိုဒီဝိပဿနာတက်တက်ရှုတဲ့ပုံကဒါအဖြစ်များတယ်။ဖြစ်များလာရင်ဘုန်းကြီးတို့ကဘာလုပ်ရမလဲ။ဒါကို ဆန့်ကျင်ဘက်တွေမှတ်ပြီးတော့ညီမျှအောင်ရှုပေးပါဒါလေးမှတ်တာပေါ့အဲတော့သူနီးကတော့ပရမဇုံဒီဓာတ်သောတဘာဝတွေအသေးစိတ်ဉာဏ်ဖြင့်ခွဲတစ်ခုချင်းတစ်ခုချင်းဉာဏ်နဲ့ခွဲခြားစိတ်ဖြာကြည့်အဲ့လိုကနေအပေါင်းမြောင်ကြည့်မယ်အပေါင်းမြောင်ခန္ဓာကိုယ်ကြီးကိုပေါင်းနေဟိုတစ်ခုလုံးခြုံကြည့်မယ်ပြီးတော့တဏှာတဲ့စိုက်ကြည့်မယ်အဲ့လိုမျိုးပေါ့အဲ့ကြတော့ဒေသနာစင်တိုင်းပထဝီအာဘော တေဇောဝါယောဒါကတော့အဆိုပဲမှတ်ထားတော့အဲ့လိုမှတ်တယ်သဘာဝမြောင်ကြည့်တယ်အဲ့လိုသူကဆက်အထုတ်လို့ဓာတ်သဘောသဘာဝအာယုန်ဒီမှာကတ်လာပြီတဏှာကြီးမှနေတဏှာကြီးလုံးကတ်တယ်နှစ်နာရီမှနေနှစ်နာရီလုံးကတ်တယ်အဲ့လိုနဲ့3 4ရက်လောက်ဆက်တိုက်ကတ်လာရင်အဲ့ကြဘာဖြစ်ခဏကြီးမတွေ့ရတော့ဘူးဗျာသူကသူဓာတ်ကြီး၄ပါးပဲတတ်တတ်တွေ့တော့တယ်နော် အထူးကြီးဘုန်းကြီးတို့ငါသူတော်ယောက်ျားမိန်းမပျောက်အောင်လှုပ်ရှားမလို့ဘူးဗျာနော်ဟို ဒီကတော့ဒီဓာတ်တဘာဝမြင်သွားရင်အဲ့ဒါအလုံးလုံးကိုပျောက်တယ်နော်အတောက်ကဝิญဉ်ကောင်းလည်းပျောက်တာပဲဥဂောတိကဆိုလည်းပျောက်သွားတာပဲနော်ရုပ်ဆိုငါဆိုလည်းပျောက်သွားတာဘောဘာဒီဒီမှာအဲ့ဒါတွေကုန်နော်တမာရီအကောင်းလာရင်ဒီခန္ဓာကြီးကမတွေ့ရပဲနဲ့ဘာဖြစ်လဲဓာတ်သဘောတဘာဝတွေတွေ့လာအဲ့ရနေဆက်မှတ်ဆက်မှတ်ဆက်မှတ်လာရင်ဓာတ်ဓာတ်သဘောတွေရဲ့သူကဘာကြီးတွေ့လာလဲအဖြူရောင်အတုံးခဲသဘောတွေ့တယ်နော်အဲ့ဒီ အဖြူအောင် တုံးခဲတွေအဲ့ဒီအဖြူအောင်တုံးခဲကိုဆက်ပြီးရှုတဲ့ကတမာရီအားကောင်းလာဒီအဖြူအောင်တုံးခဲရဖန်သားတို့ရေတော့ရေခဲတို့ကြီးတို့ဖန်တို့ကြီးတို့ကြည်လင်းနေတယ်အတုံးခဲကြီးတွေ့နိုင်နော်အဲ့ဒီကနေဆက်ရှုမယ်အဲ့ဒီအတုံးခဲကိုဆက်ရွှေရွှေနဲ့ဒီတုံးခဲရတော့အယောင်ထွက်လာဥပ္ပစာရတမာရီဖြစ်ဖြစ်တယ်ဒါဝိသုဒ္ဓိမြတ်မှာလည်းပါဠိနဲ့တိုက်ရိုက်ပြောတာဒီအလင်းရောင်ကဟုတ်လား ကြာကြာလေးထွက်လာရင်ဟုတ်လားနိုင်ဝက်လောက်ထွက်နေမယ်တဏှာရော်လောက်ထွက်လာမယ်ဒီလင်းအောင်တွေ့နေမယ်ဒီတုံခဲကြီးမှရင်လည်းအဲ့မှာဘုန်းကြီးတို့အဲ့ဒီဆရာတော်အိန္ဒိယတော်ဒီနေရာမှာဝိပဿနာရှုကြံသလားသုံးဖို့တမာရီစကားကိုဆက်အထုံးမလားရွေးချက်ခိုင်းပါဝိပဿနာရှုတယ်ဆိုသူကတော့ရုပ်အသေးစိတ်ရှုခိုင်းတာကိုသူကအဲ့ဒီပဲပဲဆွဲခေါ်သွားတာပဲရုပ်အသေးစိတ်ရှုဖို့ပဲဆွဲခေါ်တာနော်အကျဉ်းကလည်းအကျယ်ရှုခိုင်းတာပဲတက္ကမတအဲ့မှာဝိပဿနာရှုတော့မယ်ဆိုရင်လည်းမဟာယာဟုလောဝါဒတုတ်ကတဲ့ ဟုတ်တယ်အဲ့ဒီသုံးပါးအတိုင်းမိတ်ထားဒီဓာတ်ကြီးလေးပါးကိုလည်းရှုရမယ်အာဂတတ္တကိုလည်းရှုရမယ်ခုနကကြည်လင်တောက်ပါတဲ့ဖန်လုံးဖန်ကဲသုံးဖို့ရေကဲတို့လိုဖြစ်နေတဲ့ဒီဒီဓာတ်ဓာတ်အလုံးခဲကြီးကိုအာဂတအိမ်မှာထိုးဆက်အာဂတတ္တနဲ့မြောင်ရဲ့နော်အာဂတတ္တဆိုအပေါက်ကြားပေါ့ဒါကိုအဲ့ဒါနဲ့ထိုးဆက်ကြည့်တာကြည့်လိုက်တဲ့အာဂတတ္တခုနအလင်းရောင်ရဲ့အကူကြီးနဲ့ဒီအာဂတတ္တကိုထိုးဖောက်ကြည့်လိုက်မြင်တာပေါ့ဗျာ အဲ့ဒီအာဂတတမြင်တဲ့အခါတွေကမှသူကယုတ်ကလတွေကိုတစ်ခုချင်းပေါ့အဲ့ဒါလေးကြည်ခိုင်းတယ်ပြီးမှဒီယုတ်ကလတွေဟိုအသေးစိတ်ပေါ့ယုတ်တွေအသေးစိတ်ချုပ်ခိုင်းဒါကတော့သူ့နီးပေါ့တကယ်လို့တမထသွားရင်တော့အဲ့ဒီအလင်းရောင်အားကောင်းလာဒီအလင်းရောင်နဲ့သူကတော့ခန္ဓာကိုယ်ကြီး32ခုတတာကိုအဘုန်းကြီးတို့ဒီမမြင်အခုကြတော့အဲ့လိုလင်းနမိတ်တွေမရတဲ့အခါကျခန္ဓာကိုယ်ကြီးအတွင်းတဲ့ကလိစာတွေမမြင်နိုင်ဘူးလေ အဲ့ဒီသူတို့နီးကြတော့အဲ့ဒီလင်းရောင်တွေရပြီးတော့ခန္ဓာကိုယ်ကြီးထဲမှာရှိတဲ့ကလေးစားတွေကို32ခုတာတစ်ခုချင်းတစ်ခုချင်းလိုက်ရှုခိုင်းတာအဲ့လိုနဲ့မြင်အောင်ရှုတာပေါ့နော်ဒါကတော့ဒီဆရာတော်ကြီးတစ်ပါးရဲ့နီးပေါ့လက်ရှိဘုန်းကြီးတို့နိုင်ငံမှာထင်ရှားတာနောက်ဆရာတော်တစ်ပါးနီးပြောမယ်နော်နောက်ဆရာတော်တစ်ပါးနီးကြတော့အဲ့မှာ ခုရှိခုနကဓကမထံဆိုတဲ့မှတ်စုစာရွက်မှာတတ္တိယစာရွက်လေးထိုးပြရင်နော်တတ္တိယစာမျက်နှာ တတိယစာမျက်နှာပါလဲဆိုရင်မှပစ္စယနေရတပဋ္ဌာန်းလေးနဲ့ပါတယ်နော်နောက်တနည်းကျတော့သူကနောက်တနည်းအောက်ကဆက်ဆွဲလိုက်တတိယစာမျက်နှာอืมဒါဒုတိယစာမျက်နှာနောက်တနည်းကျတော့အဲဟုတ်ပြီအဲဒါနောက်တနည်းကျတော့ဘုန်းကြီးတို့ဝါယောတကိုအဓိကတဲ့အဲ့မဟုတ်တတိယစာမျက်နှာအပေါ်မှာဒါသုဒ္ဓစာမျက်နှာခုနအဲ့ဒါတတိယစာမျက်နှာနောက်တနည်းကျတော့သူကဝါယောတကိုအဓိကထားကြည့်ခိုင်းတာနော် ဝါယတကိုအဓိကထားကြည့်ခိုင်းတာဝါယတကိုကြည်ရင်လည်းသူကကြံတဲ့ဓာတ်တဘာတဘာဝတွေကိုလည်းမြင်အောင်ကြည်ခိုင်းတယ်ပေါ့နော်အဲတော့အမှတ်ထားဖို့ရောက်ကဒီနီးနဲ့အာထုတ်တဲ့ပုံကိုကြတော့ဖောင်းပိန်ဆိုတာဝါယောတကိုကြည်တယ်လို့မှတ်ထားဝါယောတကအားကောင်းတဲ့နေရာမှာပေါ်တယ်ဒါကိုမှတ်ထားဖို့ပဲနော်ဒီလိုကြီးဖောင်းလိုက်ပိန်လိုက်ဒီလိုကြီးအများလားမဟုတ်ဘူးဝါယောတကအားကောင်းတဲ့နေရာပေါ်တယ်ဒါကိုမှတ်ထား ဒါဟုတ်နားမလဲတဲ့ခါကျတော့ဖောင်းနေပိနေကြဝါရတော့ဒီကလေးလေးကျတော့အားကောင်းနေတဲ့ထက်အောင်တယ်ဒီလိုလဲပေါ်နေတတ်တယ်ခါကျတော့ဒီလိုလဲနေတတ်တယ်ဒါဖောင်းနေပိနေမဟုတ်လဲနေကြခါကျတော့လူဖဖဖဖဖနဲ့ဒီလိုမြန်းနေတာဒီကြလေထောင်တန်းကြီးသွားနေတာလေခြေတတ်တယ်လို့အဲ့မျိုးစုံတွေ့တယ်ဝါရတော့ तू အားအားကောင်းတယ်လို့ပေါ်မှာပဲနော်အဲ့တော့မှတ်ထားဖို့ရကဝါယောဓာတ်ကိုကြည်တယ်ဝါယောဓာတ်ရဲ့တဘာဝကိုကြည်တယ် ဝါယောဓာတ်တို့မြည်သည်အကောင်းတယ်လို့ပေါ်မယ်အကောင်းတဲ့နေရာမှာ အကောင်းတယ်လို့ပေါ်မယ်နော်အဲ့လိုမှတ်ထားမယ်အကောင်းအကောင်းတဲ့နေရာမှာသူဖြစ်ချင်တဲ့နေရာမှာဖြစ်ချင်နော်အကောင်းတဲ့နေရာမှာဖြစ်တဲ့နေရာမှာလိုက်ကြည့်ဖို့လိုတယ်နော်အကောင်းတဲ့နေရာထင်ရှားတဲ့နေရာပေါ်တဲ့နေရာမှာလိုက်ကြည့်ဖို့လိုတယ်အဲ့ဒါမဖြစ်ရအောင်တော်တော်များများကဘလို့နားလေထားလဲဘောင်းမိမဲရှူရမယ်ဆိုတော့ဒီ one byte မှာပဲဒီလေကအများအားဒီတိုင်းဖြစ်နေထင်တာနော် အဲ့ဒါလေးမှတ်ထားဖို့ပါအကောင်းတဲ့နေရာပေါ်ရင်အကောင်းတဲ့နေရာ လိုက်ကြည့်အဲ့ဒါကိုမဖြတ်ပါနဲ့သူဖြစ်နေတဲ့သဘာဝအတိုင်းအဲ့လိုကြည့်မယ်နော်အဲခုနကပဋ္ဌာန်းပစ္စည်းနဲ့ပြောမယ်ခုနကပြောပြတာပဋ္ဌာန်းပစ္စည်းနဲ့ပြောမယ်နော်သူကဝါယောဒကိုကြည့်တယ်ဆိုပေမဲ့ဝါယောဒကသူတခုတည်းဘယ်တော့မှမဖြစ်ဘူးဒီမှာဘုန်းကြီးတို့ပစ္စယနေတာပဋ္ဌာန်းအတုန်ီဒါလူတိုင်းရအကျယ်တချို့ပုံကိုရရတယ်နော်ဒီဘက်မှာရေးထားတယ် ခေါင်းစည်းကသာဇာတာပစ္စည်းအညာမြညာပစ္စည်းနေတဲ့ပစ္စည်းသာဇာတာပစ္စည်းဆိုပဋ္ဌာန်းတရားတွေကကြောင်းကျိုးဆက်ဆက်ဖြစ်ပြီးကျေစုပြုတယ်ဒီလိုပြောတယ်ဒါပေမဲ့တစ်ခါတစ်ခါကျတော့အတူတကွဖြစ်ပြီးကျေစုပြုတာလည်းရှိတယ်ဒါကြောင့်ပဋ္ဌာန်းကနီး24မျိုးနဲ့ဟောတာနော်ဒါတွေအကြောင်းကရှေ့ရောက်ဒါကအကျိုးကနောက်ရောက်နော်ဒါကြအကျိုးကရှေ့ရောက်အကြောင်းကနောက်ရောက်ဒါမျိုးတွေပေါ့အကြောင်းကျိုးဆက်ဆက်ဖြစ်ပုံနဲ့အမျိုးမျိုးဖြစ်တယ် အတူတူဝဖြစ်ပြီးကျေစုပြုတယ်အချင်းချင်းပြန်ပြန်လာလာကျေစုပြုတယ်မိပြီးတော့ကျေစုပြုတယ်ဒါမျိုးတွေပြောတယ်အဲ့ဒါသာဇာတပစ္စည်းအညာမြန်နေတဲ့ပစ္စည်းပေါ့နော်ရေပုံရတော့သူကအကြောင်းကျိုးဟောတာပါဗျပဋ္ဌာန်းဆိုတာဒါပြတခါလေးလေးအကြောင်းကျိုးဖြစ်တာမို့အကြောင်းကျိုးအနေနဲ့ယေရှုပြုတာမဟုတ်အတူတူကဖြစ်ပြီးယေရှုပြုမယ်အချင်းချင်းအပြန်ပြန်လာလာယေရှုပြုမယ်ပြီးတော့ မှီပြီးတော့ကျေစုပြုမယ်ဒီလိုလဲဟောတာဗျာဒါသုံးနည်းပေါ့အဲ့ဒီမှာသာဇာတပစ္စည်းရောကိုခေါင်းကြီးတို့ရပါတယ်ဆရာတော်တော်မဟာဝုဒအဉ္ဉမဉ္ဉသာဇာတပစ္စည်းနာပစ္စည်းရောခေါင်းကြီးပြောခဲ့ပြီမနေ့တော့ကဓာတ်ကြီး၄ပါးဆိုနဲ့မဟာဘုတ်၄ပါးဆိုတာတူတူပဲဘုရားရှင်ကမာသရိပြန်တုတ်တန်ကြတော့ဓာတ်ကြီး၄ပါးအနေနဲ့ဟောတယ်ဟောဒီပဋ္ဌာန်းကြတော့မဟာဘုတ်၄ပါးအနေနဲ့ဟောတာအတူတူပဲ အဲ့မှာအောက်ကမြန်မာပြန်ပြထားတယ်သတ္တရောမဟာကုရအညမညာသာဇာတာပစ္စည်းနဲ့ပစ္စည်းရောဒီပါဠိလေးကိုမဟာဘုတ်၄ပါးဓာကြီး၄ပါးတို့သည်ချင်းချင်းသာဇာတာတတ္တိဖြင့်ကျေးဇူးပြုတဲ့ဒါတော့ဘုန်းကြီးမြန်မာပြန်တိုင်းရေးထားတာဗမာလိုနားလည်အောင် ပြောရရင်တော့ဒီဓာကြီး၄ပါးဟာ အတူတူကဖြစ်ပြီးတော့အတူတူကဖြစ်နေတယ်တခုသိရင်ဉာဏ်နဲ့အတူတူကဖြစ်တော့သိနိုင်တယ်ဒါကိုပြောချင်တာနော် ဒီခုတော့ဒီလောက်ပဲမှတ်ထားအောက်မှာဆက်ရှင်းမယ်။နောက်အဉ္ဇမညာပစ္စည်းကြည့်လိုက်ဆတ္တရောမာဟုတာအဉ္ဇမညာပစ္စည်းနဲ့ပစ္စည်းရောမဟာဘုတ်လေးပါအဉ္ဇမညာတတ္တိဖြင့်ကျေစုပြုတယ်။မဟာဘုတ်လေးကချင်းချင်းအပြမြန်လာလာကျေစုပြုနေတော့ပေါ့။ဆိုလိုတာဒီတကုသိနေဇန္နာရီကပြမြန်လာလာကျေစုပြုနေတဲ့သိနိုင်တဲ့ဒါပြောတာပါ။နောက်တစ်ခုကဆတ္တရောမာဟုတာအဉ္ဇမညာနေတ္တပစ္စည်းနဲ့ပစ္စည်းရောမဟာဘုတ်လေးပါတို့သည်ချင်းချင်းနေတ္တတတ္တိဖြင့်ကျေစုနေတ္တဆိုမိရာ။ ဒီမာဘုံလေးကခုနောက်တစ်ခုမှီးနေတယ်မှီးပြီးတော့ကျေစုပြုတယ်ပြောတာနော်အာဘောဓကိုကြည်နေဇန်နတတ္တမှီးနေတဲ့အတွက်သိနိုင်တာဒါပြောတာပဲဝါယောဓကိုကြည်နေဇန်နတတ္တမှီးနေတဲ့ဒါသိတယ်ဒါပြောတာအဲ့ဒီအပေါ်ကဒီမာယုဒကာကြီးတို့အများစုရထားတဲ့ပါဠိကဒီလောက်မရှင်းဘူးဗျအောက်ဆက်ကြည့်လိုက်ပညာဝါဒဆိုတာတွေ့လားနော်ဘုရားကဝါဒမျိုးစုံဟောထားတယ်နော်ပညာဝါဒကြောင့်ဘာဟောထားလဲဆိုကြည့်လိုက်အဲ့ဒီကပိုရှင်းတယ် ဧကမဟာဗုဒ္ဓံဒိဏနာမဟာဗုဒ္ဓနံသာဇာတပိစိဏပြီဆိုအောက်မှာမြန်မာပြန်လေးကြည့်လိုက်မဟာဗုဒ္ဓဘာတိမဟာဗုဒ္ဓသုံးပါးတို့ဟာသာဇာတပိစယတတ္တိဖြင့်ကျေစုပြုပါသည်ဆိုလိုတာကမဟာဗုဒ္ဓဘာဆိုတော့ဝါယောတပဲကြည်ကြည်ဒေဇောတပဲကြည်ကြည်ဘာတပဲကြည်ကြည်ကျန်တဲ့ဓာတ်သုံးပါးကအတူတူကဖြစ်နေတဲ့အတွက်သိနိုင်တယ်ဒါပြောဒါကြရှင်းရှင်းလေးပဲဒါလေးမှတ်ထားဖို့ပဲနော်မာဇီနီက ဒီဒီခုနဖောင်းမိမှတ်တဲ့နေရာဒါဒီဟာနဲ့အတူတူပဲဒါကိုပြောချင်တာသူတို့ကဝါယောတကိုကြည်တယ်ဝါယောတကြည်နေရင်ဝါယောတကဘယ်တော့မှသူတခုလည်းမဖြစ်ဘူးကျန်တဲ့ဓာတ်သုံးပါးနဲ့အတူတွဲဖြစ်နေဒါဟုတ်ကြည်သမာဓိရောကမြင်တယ်အ ਨੇ ဆုံးတော့ဘုန်းကြီးတို့ကအဲ့မှာပြောချင်တာဝါယောတသဘာဝကြည်အ ਨੇ ဆုံးတစ်မျိုးတော့သိအောင်မှတ်ဗျတချို့ကဘောင်းနေပြီနော်ဘောင်းဒါပဲမေးလိုက်တော့ခါကြရင်ဇန်သွားရီစစ်ဆေးတဲ့ခါကျရင်ဘာရှုမှခိုင်းမှမသိဘူးဘာသိအောင်မှခိုင်းမှမသိဘူးဓမျိုးတွေဖြစ်တတ်တယ်နော် ဟိုဆရာသမားတွေကပြောတယ်တခါကျတော့ကိုနားမလဲတာလေးတွေရှိတယ်ဘုန်းကြီးတို့ကိုယ်တိုင်လည်းစမှတ်ခါစားအဲ့လိုနဲ့ခြားလက်ခတ်နေတာတွေရှိတယ်နော်ပြီးတော့လည်းမမေးရတာလည်းပါတာပေါ့အဲ့ဒီအဲ့ဒီပြဿနာတွေရှိတော့အဲကြောင့်ဘုန်းကြီးတို့တနေ့ကပါဠိလာရမဆရာတော်ကြီးတို့ချမ်းမြေဆရာတော်ကြီးတို့ဟိုတရားစင်ဒီကိုပြောခဲ့ပါတယ်နော်သူတို့ကဗာမေတ္တာလဲဒါတွေမြင်မမြင်မေးတာပဲနော်ဖောင်းတာပိန်တာမှတ်နိုင်လားမှန်ပါမှတ်နိုင်ပါလေဖြစ်ရှင်ဘုရားဘောကိုကတော့လိုက်လျောညီထွေး ဒီတော့ဖောင်းမှုပိန်မှုပေါ်မှာမှတ်နိုင်ရင်တဲ့ဖောင်းမှုပိန်မှုပေါ်မှာစိတ်ကလေးကကပ်ပြီးလိုက်နိုင်လားအဲခတ်တီနဲ့ကိုယ်ကလိုက်နိုင်ပါတယ်ရှင်ဘုရားပေါ့အဲထပ်မေးပြန်တယ်ဖောင်းမှုပိန်မှုပေါ်မှာစိတ်လေးကကပ်လိုက်နိုင်ရင်ဘာတိတော့ဘာတွေ့တော့ဘာမြင်တော့ဘာခံစားတော့ဖောင်းနဲ့ပိန်နဲ့မြင်ပါတယ်ဖြာကြီးမှာစုကားတော့ငေါက်ခံသူကဒီဝါရထရဲ့တွန်းကန်တော့မြင်လားမေးတာတွန်းကန်မနဲ့တူဘာတွေမြင်သေးလဲမေးတာ သိလည်းမသိဘူးလေဘာဒီဟာကိုမြင်အောင်ရှုမယ်ဆိုမသိဘူးခေါင်းနဲ့ပိန်နဲ့ပဲတာမန်ပညာနဲ့ပဲသွားနေကြတာဒါပေမဲ့ကိုယ့်ကိုယ်တော်ဟာငါတို့ကဝိပဿနာရှုနေတယ်ဒီလိုပြောကြတယ်ပေါ့ဝင်လေတွက်လေရှိမှတဲ့ပုဂ္ဂိုလ်ဒီတိုင်းပဲထိတယ်သိတယ်ထိတယ်သိတယ်နဲ့ဒါပဲပြီးတော့တာဘာလို့ထိဘာတွေသိရမှာလဲနော်အဲ့ဒါမျိုးတွေလိုတယ်ဒီဓာတ်တဘာဝတွေပေါ့ရုပ်ကိုကြည့်နေထိတယ်ဆိုတော့ရုပ်ကိုကြည့်တာပဲဖောင်းတယ်ဆိုတာလည်းရုပ်ကိုကြည့်တာပဲ ဒီရုပ်ကိုကြည့်ရုပ်တဘာဝတွေရုပ်တဘာဝတွေကရုပ်28ပါလို့မမြင်ဘူးလေဓာတ်တဘာဝပဲမြင်တယ်ဆိုဒါကရဏပြောတယ်ဒါလေးမှတ်ထားပါအဲဒီမာဇီနီနဲ့ဒီဖောင်းမှုပိန်မှုအမှတ်တဲ့ပုံကောင်များကဧကံမဟာဘူတံတိဏနာမဟာဘူတနာသာသာတာပိစိဏပိစယောမဟာဘုတ်တပါဆိုဓာတ်တပါးရဲ့တဘာဝပြောဓာတ်တပါးရဲ့တဘာဝကိုကြည်နေရင်ဓာတ်သုံးပါးရဲ့တဘာဝကအတူတူဖြစ်တဲ့အတွက်သိနိုင်တယ်သိလဲသိရမယ် သိပြီးတော့ဒီတဘာဝကိုသိပြီးတော့ဗာမြောင်းနေဆဒုက္ခအနတ္တမြောင်းမှတ်ဒါလေးရှင်းလင်းမှတ်တာနောက်တစ်ချက်ပြောပါဦးမယ်တယောမာဟုဒဧကတမာဟုဒတာသာဇာတပစ္စေနာပြေကျောဓာတ်သုံးပါးရဲ့တဘာဝဒီထဲမှာတော့မာဘုတ်သုံးတာလေမာဘုတ်သုံးပါးတဘာဝကြည့်နေရင် မာဘုတ်တဘာရဲ့တဘာဝဟာသာဇာတပစ္စယတတ္တိပင်ကျေစုပြုတယ်ဆိုအတူတူကဖြစ်နေတဲ့အတွက်သိနိုင်တယ်ဒါပြောတာ ပြီးတော့ဒွေမာဟုတာဒွေနန္နမာဟုတာနံသာဇာတပစ္စေနံပစ္စယောဓာတ်နှစ်ပါးရဲ့မာဘုမာဘုနှစ်ပါးရဲ့တဘာဝကိုကြည်နေရင်မာဘုသုံးပါးရဲ့တဘာဝတွေကလည်းအတူတူကဖြစ်နေတဲ့အတွက်နော်ဟောဒွေမာဟုတာဟုတ်ပြီအဲ့ဒါဒွေမာဟုတာဒွေနမာဘုနှစ်ပါးရဲ့တဘာဝကြည်နေမာဘုနှစ်ပါးရဲ့တဘာဝကလည်းသိနိုင်တယ်နော်အဲ့ဒါလေးမှတ်တာသူကတော့အပြည့်အမြန်နန္ဒပေါ့လေဘယ်မှာ မာဘုတ်တစ်ပါးကိုကြည်နေရင်မာဘုတ်သုံးပါးတစ်ပါးအတူတူဖြစ်နေသိနိုင်တယ်တယောမာဟုရာဧကတမာဟုရာမာသုံးမာဘုတ်သုံးပါးရဲ့သဘာဝကြည်နေရင်မာဘုတ်တစ်ပါးရဲ့သဘာဝအတူတူဖြစ်တော့သိနိုင်တယ်ဒွေမာဟုရာဒွေနနာမာဟုရာမာဘုတ်နှစ်ပါးရဲ့သဘာဝကြည်နေမာဘုတ်နှစ်ပါးရဲ့သဘာဝအတူတူဖြစ်နေကျေစုပြုနိုင်တယ်အဲ့ဒီလိုပဲအင်ညာမညာပစ္စည်းမှလည်းဒီတိုင်းဟောတာလေဧကမာဟုရာဒိဏနာမာဟုရာနာ အညာမညာပြည့်စင်နာပြည့်စုံအညာမညာဆိုချင်းချင်းကျေစုပြုနေတော့ပြောတာဓာတ်တစ်ပါးရဲ့သဘာဝကြည်နေဓာတ်သုံးပါးရဲ့သဘာဝကအချင်းချင်းပြန်ပြန်လာကျေစုပြုနေတဲ့အတွက်သိနေသိနိုင်တယ်ဒါဟောတာနောက်တယောမာဝုဒ္ဒဧကတမာဝုဒ္ဒအညာမညာပြည့်စင်နာပြည့်ဓာတ်သုံးပါးရဲ့သဘာဝတွေကြည်နေရင်ဓာတ်တစ်ပါးရဲ့သဘာဝကအချင်းချင်းပြန်ပြန်လာလာကျေစုပြုနေတဲ့အတွက်သိနိုင်တယ်ဒွေမာဝုဒ္ဒဒွေနနာမာဝုဒ္ဒနာသာဇာတပြည့်စင်နာပြည့်စင်ရော ဓာတ်နှစ်ပါးရဲ့တဘာဝတွေကိုကရှုနေတယ်ကြည်နေတယ်ဆိုရင်ဓာတ်နှစ်ပါးရဲ့တဘာဝကလည်းအတူတူကဖြစ်နေတဲ့အတွက်သိနိုင်ပါတယ်ဒါလေးဟောသွားတယ်ပေါ့ဗျာနေတ္တပစ္စည်းကလည်းဒီတိုင်းပါပဲဒါဒီသာဇာတပစ္စည်းအနေရောပစ္စည်းနာပစ္စည်းအနေရောမှာနေတ္တပစ္စည်းနာပစ္စည်းရောပြောင်းရုံပဲဒါလည်းပြောပါအောင်ဒါမှတ်ထားဖို့ရအောင်လည်းကြက်ထားဖို့ဒါကြက်ဒီကိုကျင့်နေတဲ့အထောက်တာခိုင်လို့သိချင်းဧကမာဝုဒ္ဒံ ဒိဏနာမာဝုဒနာနေတယပစ္စေနာပစ္စယောမာဗုဒ္ဓအတူတူပဲနော်ဒီအများသုံးတဲ့ဟာမျိုးဘုန်းကြီးခုကပြောတာဓာတ်တစ်ပါးရဲ့သဘာဝကြီးနေဓာတ်သုံးပါးရဲ့သဘာဝကမီးနေတဲ့အတွက်ဓာတ်တစ်ပါးပေါ်မှာဒီဓာတ်သုံးပါးမီးနေတဲ့အတွက်သိနိုင်တယ်တယောမာဝုဒဧကတမာဝုဒတာနေတယပစ္စေနာပစ္စယောဓာတ်သုံးပါးရဲ့သဘာဝကြီးရှုမှတ်နေရင်ဉာဏ်နဲ့ဓာတ်တစ်ပါးသဘာဝလေးဒီပေါ်မှာမီးနေတဲ့အတွက်သိနိုင်တယ် ဒွေမာဟုတာဒွေနနာမာဟုတာနာနေတယပစ္စေနာပစ္စယောဓဏ္ဍပါရဲ့တဘာဝကိုကြည်နေရင်ရှုနေရင်ဓဏ္ဍပါရဲ့တဘာဝလည်းမှီပြီးဖြစ်နေတဲ့အတွက်ဒါကိုလည်းသိနိုင်တယ်ဒါလေးတွေမှတ်ထားပါတော့အဓိကတော့ဘုန်းကြီးတို့ဒီမှာပြောချင်တာတော့ဧကမာဘုဒ္ဓဒိဏနာမာဘုဒ္ဓနာသာဇတာပစ္စေနာပစ္စယောအညမညပစ္စေနာပစ္စယောနေတယပစ္စေနာပစ္စယောအဲ့မှာဘုန်းကြီးပဋ္ဌာန်းစာအုပ်တွေဘလောက်မှပါတယ်ပထမအုပ် နော်စာမျက်နှာနံပါတ်တွေကိုညွှန်ထားပါတယ်ပဋ္ဌာန်းက9အုပ်ရှိတယ်ပဋ္ဌာနာ1ဆိုတာက နော်ဒါပထမအုပ်ကိုပြောတယ်141ကဒါ140စာမျက်နှာအဲ့ဒီအဲ့တိုင်းသွားကြည့်လို့ရတယ်နော်အဲ့ဒါလေးမှတ်ထားဖို့ပါပဲဒီတော့တချို့နီးကြတော့ဗာလေဓာတ်တဘာရဲ့တဘာဝကိုကြည့်တယ်ဆိုတော့လူပြိန်းသားလေးအောင် ပေါင်းနေပိန်းနေပေါင်းနေပိန်းနေပေါင်းနေပိန်းနေတဘာကြည့်ရလဲမေးရင် ဝါယောဓာတ်ရဲ့သဘာဝကြည့်တာဒါလေးရှင်းရှင်းလင်းလင်းမှတ်တာနော်ဝါယောဓာတ်ဟာသူ့သဘာဝတစ်ခုတည်းကြည်နေတိဏနာမာဟုတနာနော်ကြံတဲ့ဓာတ်သုံးပါးသဘာဝတွေအတူတူဖြစ်နေတယ်အချင်းချင်းအပြံမြန်နာနာကျေစုပြုနေတယ်မိနေတယ်ဒါကြောင့်သိနိုင်တယ်ဒါကြောင့်မို့မာစီဒီဝါယောဓာတ်ကလည်းဘုန်းကြီးခုနပြောခဲ့အကောင်းတဲ့နေရာမှာပေါ်တယ်ဒီဝေါဖောင်းမိန်ရဲ့ဒီလိုကြီးပိုက်ကြီးကျပေါ်နေမှာ ဒါမျိုးမှတ်ထားအားကောင်းတယ်လို့ဒီကကြတော့ဒီလိုထဲအောင်ပေါင်းတာတွေရှိတယ်ဒီတရားရှုဦးတဲ့ပုဂ္ဂိုလ်သိပါတယ်တချို့ဘုန်းကြီးတို့စစ်ဆေးကြည့်ရတာပြောပါတယ်နော်ဒီကလေးလဲနေတာတို့ဒါကြဒီတောင်းတန်းဒီ cross ပေါ်ပေါ်နေတာတို့ဒီကလေးမြန်းနေတာတို့အဲ့ဒီလိုဘုန်းကြီးတို့ကခဏနာကြံကြံပေးရပါလဲဆိုတော့လေကြည့်တဲ့အခါကျဒီဓာတ်တစ်ခုလွန်ကဲလို့ရင်ကိုယ့်ယောဂါဖြစ်တာတယ် အပြင်းထန်တယ်ခုနလိုတာကြီးတွန်းကန်မှုတွေတော့ဖဖဖဖဒီလိုပဲလဲနေတာဒါတွေကအဲ့လိုလေတွန်းကန်မှုတွေလည်းများတော့ဒါကြောင့်ခုနပြောခဲ့တယ်ဝိပဿနာတက်တက် ရှုတဲ့ပုံကုံများဓာတ်တွေလွန်ကဲတတ်တယ်ဆိုအဲ့ဒါကိုပြောတယ်အဲ့လိုလွန်ကဲလာရင်ခုနကဆန့်ကျင်ဘက်ကိုလည်းရှုလို့ရတယ်တိတ်လဲလာရင်များသောအားဖြင့်သူကတချို့ပုံကုံများအတိမတ်တာဖြစ်နေတဲ့အတိုင်းမှတ်ဆိုဘုန်းကြီးကိုယ်တိုင်ခံဘူးတယ်ပထမ 89နှစ်မှာဘုန်းကြီးတို့မာစီဆရာတော်ကြီးဒီပါအထောက်ပါတယ်82ခုနှစ်မှာဘုန်းကြီးမန္တလေးရောက်ရောက်ပြီးအဲ့ဒီမှာလည်းဘုန်းကြီးစိန်မန်းရိတ်တာပေါ်သွားအထောက်ပါအဲ့ဒီမှာအဲ့ဒီလိုဖြစ်တာဒီလေတွေကတအားလှောက်တာဒီလိုရှိဖဖဖဖအဲ့လိုလဲတာတို့တို့အဲ့ဒါတွေသွားပြီးကပ်ပြီးမှတ်လိုက်တဲ့ခါကျအန်တာခေါင်းနေမှုထိုးအန်ခဏခဏဖြစ်တာ တော့ဆံသမားလျှောက်တယ်ဆံသမားလည်းပြည့်နေတဲ့အတိုင်းမဟုတ်ဗျပြည့်နေတိုင်းမှဒီမှာခန်းနေရတယ်အဲ့ဒါမျိုးဖြစ်တာနော်နောက်မှဆရာသမားတို့ကလမ်းကြောင်းတည့်ပြီးတော့ကောင်းသွားပါတယ်အဲ့ဒီလိုခါမျိုးဆိုရင်ဘုန်းကြီးတို့ဆန့်ကျင်ဘက်သဘာဝကိုမှတ်နိုင်တယ်သို့မဟုတ်မာဇီနီနဲ့ကျတော့ဘယ်လိုလုပ်လို့ရလဲဆိုဒီပန်ကာကြီးလဲနေတာကိုလဲနေတဲ့နောက်ကြည့်လို့ကိုယ်ပါမုန်းသွားမှာဘေးကနေပြီးတော့သူ့လဲနေတာသိနေုံလေးသိထားလိုက် ဒီမှာလဲဒီလိုလဲနေပြီဆိုအနီးအတွင်းတွေကိုကတ်မကြည့်အောင်ကတ်ကြည့်မူးတယ်အန်တယ်ဘေးကနေထိုင်ဆောင်ကြည့်ဘေးကနေအသာလေးကြည့်တယ်လို့ကြည့်နေသိနေလုံလောက်ပြီကတ်မလိုက်နဲ့အဲဒါဆိုဘာမှဖြစ်ဘူးကတ်လိုက်ရင်တော့အန်တယ်ထိုးအောင်မယ်ခေါင်းနေမူးပြီဘာမှမှတ်လို့မကောင်းဘူးအဲ့လိုမျိုးဖြစ်တာအဲ့ဒါလေးမှတ်ထားနော်လဲတာတို့မြန်တာတို့ဆိုရင်ကတ်မလိုက်ပါနဲ့သိနေုံသိနေပါရောက်တူဘေးကထိုင်ကြည့်လို့ကြည့်ပါနော် တခါလေဖောင်းနေပိနေကြမို့သူ့တဘာဝကဒီထက်အောက်လည်းဖြစ်ချင်းဖြစ်နေမှာအတော့အပြစ်ထက်အောက်ကြည့်ပေါ့ကိုကဖောင်းနေပိနေအသေးမှတ်တာတကဟိုကလေကဒီလိုအတက်အောက်ပြလာဖောင်းမင်းပြောက်တယ်ပြောက်တယ်ဘယ်ပြောက်မှာလဲဖောင်းမင်းပြောက်သေးသွားမှာပေါ့နော်အဲ့ဒါမှတ်တာမပြောက်ဘူးလေမပြောက်ဘူးလေပြောက်ရင်သေမှာနော်တချို့အဲ့ဒါကိုကိုကိုမှတ်နေကြတိုင်းမတွေ့တော့ဖောင်းမင်းပြောက်တယ်ဆိုတာဖြစ်တယ်တခါဒီ ဒီဝမ်းပိုက်မဟုတ်ဒီအပေါ်နားလေးလည်းပေါ်တတ်တယ်ဒီရင်ခေါင်းနားလေးဒီလိုလေးပေါ်နေသူပေါ်တဲ့နေရာလိုက်မှလေတချို့အဲ့ပေါ်တဲ့အတိုင်းဒီလိုထဲအောင်ပေါ်ဟာဖြက်ငါမနေပြီဆရာသမားတင်တာဖောင်းနေပိနေခုငါအပေါ်နာထဲအောင်နော်ဒီမျိုးဖြစ်နေတယ်အဲဖြက်ဖြက်ပြီးတော့ဒါပြန်လို့နောက်ကြတဲ့ဒီတိုင်းပြန်ရောက်အဲ့လိုမျိုးဖြစ်တယ်မဖြက်ပါနဲ့သူဖြစ်နေတဲ့အတိုင်းလိုက်ရှုပါထဲအောင်ဆိုထဲအောင်ပေါ့အပေါ်နားလေးပေါ်အပေါ်နားလေးပေါ်ပေါ့တခါတည်းကြဒီခေါင်းမှလာပေါ်တိုင်းခါကြတဲ့ဒီလက်တွေထင်ရှားတဲ့နေရာ ပေါ်တတ်တယ်နော်အဲ့လိုပေါ်တဲ့အခါကျမဖြတ်ပါနဲ့သူ ပေါ်တဲ့အတိုင်းမှလိုက်ရှုပေါ့နော်အဲ့လိုမျိုးဝါယောဒကိုတတ်တက်ရှုတယ်လို့မှတ်တာဝါယောဒဆိုအာကောင်းတဲ့အတိုင်းပေါ်မယ်အာကောင်းတဲ့နေရာပေါ်မယ်ဒါလေးမှတ်ထားမယ်အဲ့တော့အာကောင်းတဲ့နေရာအာကောင်းတဲ့အတိုင်းလိုက်မှတ်အဓိကကမှတ်ပြောချင်တာကဒီမှာဝါယောဒကိုအဓိကထားမှတ်ပါကြံတဲ့ဟာတွေကတော့တွဲနေတဲ့အတွက်သိလာပါလိမ့်မယ်ဝါယောဒအဓိကထားမှတ်ပါခုနမလေးရှားယောဂီလိုပေါ့ ဝါယောဓာမှတ်မှတ်နေရနေပူတော့ပူတယ်ပူတယ်သွားမှတော့မခံမရနိုင်အောင်ဖြစ်ရောအဲ့လိုမျိုးတွေဖြစ်တာအမျိုးတွေဖြစ်တတ်ပါအဲ့တော့ဝါယောဓာကိုအဓိကထားမှတ်တမာရီရောင်ဒီတစ်ခုတည်းမှတ်ဘိုင်းလာရမှာဆရာတွေအဲ့တိုင်းသင်ပါတယ်ဒီတစ်ခုတည်းပဲစိတ်ဆိုင်မှတ်မှိုင်းမှိုင်းနဲ့ဒီတာသဘောသဘောတွေသိရင်လည်းပဲအဲ့တော့ဝါယောဓာရဲ့တဘာဝမှတ်တယ်တဘာဝပါလေတွန့်ခံတဲ့သဘောအခြေတုံမယ်နောက်တုံမယ်တွန့်ခံတဲ့သဘောကြည့်ရင်လည်းဘာသိလာမလဲကြံတဲ့ဓာတ်တဘာဝတွေသိပါတယ် မောင်ဘုန်းကြီးတို့ဆွန်းစားပြီးတဲ့ချိန်အော်ဗိုက်ကြလေးပြီးတွန်းတာနော်လေးပြီးတွန်းပြီးဆုံးကြမှာသွားခါတလေဟိုတချို့ယောဂီတွေကြီးလဲကြီးစရာကောင်းတယ်မေးလို့မဖြစ်တော့ဘူးဆရာတော်ကြီးတွေအဲ့ဒီအောင်မြင်အောင်ပါမေးလဲဆိုသူငေါက်ပြီးမှခုနဟိုဟောဖောင်းနေပြီနဲ့မှတ်နေတာမှတ်နေပါလေဗျာဖောင်းမှုပိမှုပေါ်မှာစိတ်ကလည်းကတ်လိုက်နိုင်ပါလေဗျာခါတည်းရင်ဒါဆိုရင်ဖောင်းမှုပိမှုပေါ်မှာစိတ်ကကတ်လိုက်နိုင်ဘာသိတော့ဘာမြင်တော့ဘာတွေ့တော့ ။ဖောင်းမှုပိန်မှုတွေးပါတယ်ပြာဆိုငေါကအဲ့ကသူကဆက်မိတာပါဒီခါကျအင်းအဖောင်းဆုံးကြဘာတွေးလဲဆိုဖောင်းဆုံးတော့ဖောင်းဆုံးတွေးပါတယ်သူကဖြည့်ဖြည့်ချင်းတာအဆုံးမှမာသွားတယ်တင်းသွားဒါကိုဖြည့်ချင်းတာဗျဟိုသူကဖြည့်လိုက်တာဖောင်းဆုံးပြီးပါတယ်ဗျာဆိုတော့ဟိုကမကြိုက်ဘူးအဲ့လိုမျိုးတွေဖြစ်တယ်နော်ပိန်ဆုံးကြရော့ပိန်တဲ့ခါကျရော့ကြသွားတာလို့ဒါမျိုးပေါ့ဗျာတင်းနေမာတယ်ရော့တယ်အဲ့ဒါမျိုးလေးသိအောင်မှားတယ်နော်ပူရာလေးတွေ မှတ်တာတော့ဒီကတော့ဝါယောဒပဲမှတ်နေပါကျန်တာတွေကတော့ပေါ်ပြီးပြောင်းဖြစ်ပြီးပြတ်ဒါလေးတွေပေါ့နော်အဲ့တော့အဲ့ဒီသဘာဝတွေကိုသိအောင်မှတ်မယ်သဘာဝတွေသိမှပညာကပြောင်းတယ်ငါပိုက်ကြီးပြောင်းမယ်ငါဆိုတာပြောင်းမယ်သဘာဝမြင်ပညာကအလိုလိုပြောင်းပါတယ်နော်သဘာဝဓာတ်ကိုရှုခိုင်းတာဒီဒီဒါကြောင့်မို့ရှုခိုင်းတာဓာတ်ကိုမြင်မှပရမရှိတရားကိုမြင်အရှိတရားကိုမှဘုန်းကြီးတို့က အနေစာဒုက္ခအနတ္တပေါ်ပြီးပြောက်ဖြစ်ပြီးပြက်စမှားတာပေါ့နော်။နောက်မှိုင်းမှိုင်းနဲ့တော့ဒုက္ခသဘောတွေအနတ္တသဘောတွေများသောအားဖြင့်ဒုက္ခသဘောအနတ္တသဘောတွေကတော့ဒုက္ခဝင်တာရှုတဲ့အခါမှာပိုထင်ရှားတတ်ပါတယ်။ဒီနေစာသဘောဒီဝါယောဒရှုတဲ့နေရာမှာ မြင်တဲ့ပုံကလည်းရှိတာပေါ့နော်။မြင်တဲ့ပုံကနေတာပေါ့။မှတ်တာ။ဒီတော့အခြေခံအနေနဲ့ပြောထားဖို့ဒုတိယအခုနောက်တနည်းကတော့အဲ့ဒီဆရာတော်ကြီးကဗာဒီကဓမ္မလဲဆိုရင်ပြန်ပြောပါမယ်။ ဝါယောဓာတ်ကိုဝါယောဓာတ်ရဲ့သဘာဝကိုမှတ်ပါလေဝါယောဓာတ်ရဲ့သဘာဝကပါလေထင်ရှားတဲ့နေရာအကောင်းတဲ့နေရာပေါ်ပါမယ်ဒါလည်းမှတ်ထားနော်ဟိုတဏှာတဲ့ပုံသိမှတ်မထားနဲ့နော်ဖောင်းနေပြီတော့ဘာလို့မှတ်လဲဆိုရင်လူပြိန်းနားလည်အောင်လို့နော်ဒါမျိုးမှတ်ထားနော်ဒီဟာနဲ့ပတ်သက်ဘုန်းကြီးတို့ဘုန်းကြီးရဲ့နောင်တော်ကြီးကဘုန်းကြီးကိုပြောခဲ့မှုပါတယ်နောင်တော်ကြီးဒေါက်တာဓမ္မပြရဲ့ဘုန်းကြီးတို့ဆရာတော် ဆရာတော်ဥညာနေတရာရယ်ဒေါက်တာစေကိဏဒေါက်တာစေကိဏဘုန်းကြီးလည်းငဲပါတယ်သူတို့တွေအိန္ဒိယတက္ကသိုလ်ကြီးတစ်ခုအားနဲ့ဆီမနာဖိတ်ပါတယ်ဖိတ်တော့အဲဒီကိုကြွားကြတယ်ပေါ့ကြွားကြတဲ့ကဘုန်းကြီးတော်တော်ကြီးရတော့မာဇီကမ္တန်ဆရာမသိတော့အဲ့ဒီမှာအိန္ဒိယမှာရှိတဲ့အိန္ဒိယဘုန်းကြီးတစ်ပါးကနေကွန်ပလိန်တက်ပါတယ်ဆရာတော်ဆရာတော်မာဇီနေကဖောင်းပိန်လို့မှတ်ပါတယ်ဘယ်ကျမ်းဘယ်တောက်တာနဲ့မှမပါပါဘူး ဘာကြောင့်ကိုဖောင်းပြီးမှားတယ်လဲသူကတော့ဖြည့်ရှင်းခဲ့တယ်လို့ပြောပါတယ်ဘယ်လိုဖြည့်ရှင်းခဲ့တာဆိုတော့ဘုန်းကြီးမပြောပါဘူးဘုန်းကြီးအဲ့ဒါလည်းပြောပါတယ်ဒီဟာအဲ့ဒါကြောင့်ကိုပြောပါတယ်ဖောင်းပိန်ဆိုတာလူပြင်းနားလည်အောင်လို့ပြောတာပါဘာမှတ်တာလဲမရင်ဝါယောတရဲ့တဘာဝမှတ်တယ်ဒီလိုမှတ်ထားမယ်နော်ဝါယောတရဲ့တဘာဝပါလဲအကောင်းတဲ့နေရာထင်ရှားတဲ့နေရာပေါ်မယ်ဝါယောတရဲ့တဘာဝပါလဲတွန်းကန်တဲ့သဘောနော်တွန်းကန်တဲ့သဘောထောက်ထားတဲ့သဘော ဒီဒီသဘောအဓိကတော့တွန်းကန်တဲ့သဘောအဓိကထားကြည့်တာဝါတော့ရတွန်းကန်တဲ့သဘောကြည့်မယ်တွန်းကန်တဲ့သဘောကြည့်ခြင်းနဲ့ဉာဏ်နဲ့ဓာတ်သဘာဝတွေဒီမှာဒါကြောင့်ခုနဘုံညာဓာတ်သဘာဝ12မျိုးကိုကြည့်ခိုင်းတာမှတ်ထားဆိုအဲ့ဒါကိုပြောတယ်နော်အဲ့မှာဓာတ်သဘာဝ12မျိုးထဲမှာဘုန်းကြီးတို့ခြေတော်ကနေကောင်းကောင်းကနေခြေတော်ကြည့်နေ12မျိုးလုံးမြင်ပါတယ်အဲ့ဒီလိုမှမဟုတ်ဘဲနဲ့ဘုန်းကြီးတို့တစ်ခုတည်းကိုဟို1 byte တစ်ခုတည်းကိုကြည့်နေမယ်ဆိုရင်တော့အဲ့ဒီလို12မျိုးလုံးမတွေ့နိုင်ဘူးပေါ့ဗျာ အဲတော့ဘာတွေတွေ့နိုင်လဲဆိုတော့အဲဒီမှာမားတဲ့သဘောတွေ့ရင်ပြော့တဲ့သဘောမတွေ့ဘူးပြော့တဲ့သဘောတွေ့ရင်မားတဲ့သဘောမတွေ့နိုင်ဘူးဒီ one byte တစ်ခုတည်းကျင်းတယ်တနေရာတဲ့ site ကျင်းတယ်ကျန်းတဲ့သဘောတွေ့ရင်ချောတဲ့သဘောမတွေ့ချောတဲ့သဘောတွေ့ရင်ကျန်းတဲ့သဘောမတွေ့လေးတဲ့သဘောတွေ့ရင်ပေါ့တဲ့သဘောမတွေ့ပေါ့တဲ့သဘောတွေ့ရင်လေးတဲ့သဘောမတွေ့ပြီးတော့ပူတဲ့သဘောတွေ့ရင်အေးတဲ့သဘောမတွေ့အေးတဲ့သဘောတွေ့ရင်လေးပူတဲ့သဘောမတွေ့ အဲ့ဒီဆန့်ကျင်ဘက်၄မျိုးနှုတ်လိုက်နှုတ်လိုက်၈မျိုးပေါ့ဒီဒီဝမ်ဘက်တကွတဲ့နေရာတဲ့စိုက်ကျင်၈မျိုးတွေ့နိုင်ပါတယ်ဒါတမာရီအားကောင်းမှာနော်တမာရီအားမကောင်းနဲ့ရှောက်ရှားစရာမလိုဘူးအ ਨੇ ဆုံးဘုန်းကြီးတို့ဝါယောဒကြည့်တယ်ဆိုဝါယောဒတွန်းကန်တဲ့သဘာဝသဘာဝတစ်ခုတော့အ ਨੇ ဆုံးမြင်အောင်ကြည့်အောင်ဖောင်းနေပိန်နေစိတ်ထဲကဆိုးရှိတဲ့မနေနဲ့ဒီသဘာဝကိုညာနဲ့မြင်အောင်ကြည့်အောင်ညာနဲ့မြင်ပြီဆိုရင်ဒီဟာကိုဗာမြင်ရတဲ့သဘာဝမြင်ပြီးတော့ဒီသဘာဝတရားရဲ့ အနိစ္စသဘောဒုက္ခသဘောအနတ္တသဘောမြင်အောင်ကြည့်ရပြီးမှကမ္မဋ္ဌာန်းဆရာနေပြီးတော့သဘာဝတွေမြင်ပြီးဆိုတဲ့အခါကျကြောင်းကျိုးရှုတောင်သင်ပေးလိုက်မယ်အဲ့တဖြည်းဖြည်းအဲ့လိုသွားမယ်နော်အဲ့ဒါမှတ်ထားပါဒါကတော့ဒုတိယဆရာတော်ကြီးမိတ်ကြားသွားတဲ့ဤပေါ့နော်အဲ့ဒီဆရာတော်တော်ရဲ့ဒုတိယဆရာတော်မဟုတ်ပါဘူးဆရာတော်တော်ရဲ့မိတ်ကြားသွားတဲ့ဤပါပဲအဲ့တော့ဘုန်းကြီးနိုင်ငံမှာဒီဤနှမျိုးအထင်ရှားတယ်ပေါ့နော်ဒီဘာက အကုန်လုံးတစ်ခုစီအသေးစိတ်ရှုတယ်ပြီးတော့မှပေါင်းရှုတယ်ဆရာတော်ဒီတစ်ပါးရဲ့ဤကြတော့ဗာလေဝါယောဓာတ်တစ်ခုတည်းကိုစိတ်ဆက်ရှုခိုင်းတယ်ရှုရင်းနဲ့ဉာဏ်တဲ့ဓာတ်သဘာဝတွေမြင်မမြင်စစ်ဆေးပြီးတယ်ရှုခိုင်းတယ်ပေါ့ဒါလေးနားလည်ထားမယ်နော်ပြီးတဲ့ခါမှာဒီနှစ်နီးလုံးပေါင်းပြီးတော့ဘုန်းကြီးကဘာပြောခြင်းလဲဆိုဘုန်းကြီးအိမ်မှာစာရလေးပေးထားတယ်တီဃာလားတီဃာဆိုမာတီဃာဝိသုဒ္ဓိမဲ့ကိုဖွင့်တဲ့မာတီဃာကျမ်း ဒီဘုန်းကြီးတို့ထာတာလေးနေမှာလည်းဒီຢာတွေပါပါတယ်ထာတာလေးနေမှာလည်းဖွင့်ထားတယ်တရားနော်ဒီမှာတော့ဘုန်းကြီးအဲ့ဒီဟိုကျန်းကိုတွေကများမှာဆိုရှုံမှာဆိုလို့ဒီကာလာပဲတုံးလိုက်တာဒီကာလာဆိုဝိသုရိမက်ဒီကာကိုပြောတယ်နော်အဲ့ဒါလေးမှတ်တာဝိသုရိမက်ဒီကာလာတဲ့ဒီရှုမှတ်နီ10မျိုးပေါ့ဒါလေးဒါလေးကလည်းကောင်းတယ်ဒါလေးသိထားမယ်ဓကမဏရှုတဲ့ပုဂ္ဂိုလ်များနော်အဲအဲ့ဒါလေးပြောချင်တာမှဒီနေ့ အချိန်ရသလောက်ပြောင်းမယ်နော်အများကြီးတော့ပြီးဖို့ကမလွယ်အဲ့တော့ကြည့်မယ်ဓကမရရှုနီ10မျိုးပေါ့နော်10မျိုးတကယ်တမ်းကြာဒီထဲမှာကြာညွန်ဘုံကြီးအဲ့ထဲမှာအောက်ထဲမှာသွားသွားရေးတော့ရေးတယ်ဟိုမေ့ပြီးတော့ကြာနဲ့ကြာညွန်တွေထည့်ပြီးတော့ဒီမူရင်းကြာညွန်မထည့်မိလားဒါမဟာဒီကာအဲ့မှာကိုစာပြလေးထုတ်တိုင်းနော်မဟာဒီကာလာတဲ့မဟာဒီကာမဟာဒီကာနှစ်အုပ်ရှိတာပေါ့နော် ဒီထဲမှာဘုန်းကြီးအဲ့ဒီအဲ့ဒီကျမ်းညွန့်မပါပဲဖြစ်နေဟုတ်တယ်မာဒီကာနှုတ်ရှိတယ်မာဒီကာတစ်ပေါ့နော်ဟုတ်တယ်တကယ်တမ်းရေးရမှာတော့ဘုန်းကြီးတို့အောက်နားလေးမှာရေးရမှာဘယ်နားလေးရေးရမလဲဆိုတော့အဲဒီဒီဒီနားလေးကရေးရမှာဒီ30 30နောက်မှာ နောက်ဆုံးအကြောင်းရဲ့အောက်ဆုံးအကြောင်းရဲ့အထက်ကအကြောင်းကြားထဲမှာပေါ့နော်အောက်ဆုံးအကြောင်းရဲ့အထက်ကအကြောင်းကြားထဲမှာ စိတ်ဓာတ်ကြနေရင်ဓမ္မဝိစီယဝိရိယပိဋိတံပိုးစီနဲ့ပွားကြမည်အဲ့ဒီနောက်ကရေးရမှာမဟာဒီကချောင်းပိုက်1တချောင်းပိုက်434ဘုန်းကြီးနောက်ခဏခဏပြင်းနေရမှာသူတို့မပို့တော့တာနော်အဲ့ဒီကပ္ပတာအာလုံးသည်ဆိုတဲ့အဲ့ဒီစာချုပ်အောက်ဆုံးကြောင်းရဲ့အထက်ကနေထည့်မယ်အဲ့ဒီဂျားထဲမှာပိဋိတံပိုးစီနဲ့ပွားရမည်ဆိုအဲ့ဒီဂျားတွေကနေကြိုက်တဲ့နေရာထက်ကျမ်းညွန့်က အဲ့ဒါအကြံဉာဏ်တစ်ခုအဲ့ဒါအဲ့ဒီခုန10မျိုးကအဲ့ဒီကလာမာဒီက1နော်434ပေါ့နော်ဘုန်းကြီးတို့ပြီးတော့မှထပ်ကြတာပြီးမှထပ်ကြတာလေအများကြီးရှိတာပေါ့ပြီးမှဖွင့်တယ်အဲ့တော့ဗြဟ္မာဒုတိယအုပ်ဒါတော့မှတ်မနေပါနဲ့ဘုန်းကြီးတေချောင်းလို့ထပ်ပြောတော့ပြီးတော့မှထပ်ကြတာဒုတိယအုပ်သာမဏေနံပါတ်216 219မှာလည်းရှိပါဒီ7မျိုးပေါ့နော်ကဲ အဲ့ဒီ7မျိုးကြည့်မယ်နော်အပေါ်ကစကြည့်မယ်နံပါတ်1အဲဓကဗနံရှုတဲ့ပုံကောင်များကိုသူကဘယ်လိုရှုခိုင်းလဲဆိုနံပါတ်1ကြည့်မယ်နော်အဲ့ဒီမှာတော့ဘုန်းကြီးတို့ယောဂီများအတွက်ဘုန်းကြီးပါဠိတွေထည့်မထားဘူးဘုန်းကြီးပါဠိအကိုလေးနဲ့ပြောပါမယ်နံပါတ်1ဒေသနာအဲဒေသနာတော်ပြတာအနုပုပ္ပတော်အနုပုပ္ပတော်ပါပြဒေသနာအစဉ်တိုင်းရှုရမယ် ဒါလေးညွန်သွားတယ်ဒေသနာစင်ဆိုတော့ဘုရားဘာပြောတာလဲခုနတော့ဘုန်းကြီးတို့ဓကမ္မဋ္ဌာန်းလေးတွေပြောတယ်လေပထဝီဓာအာဘောဓာတေဇောဓာဝါယောဓာနော်အဲလိုပေါ့ပထဝီအာဘောတေဇောဝါယောဒီလိုရှုရဒီခန္ဓာကိုယ်ကိုပထဝီသူကတော့ဒါတော့ဒီကုလုံးရှုတဲ့နည်းပေါ့နော်ခေါင်းကနေခြေတော်ခေါင်းကနေခြေတော်ကနေခေါင်းပေါ့အဆိုလေးကပထဝီပထဝီဆိုမာတဲ့သဘောပြောတယ်ကတခုခုသိရမယ်ကြည်လိုက်ပေါ့ခန္ဓာကိုယ်ယူ ချို့ကြလည်းဒီခေါင်းကိုထဲအောင်စကင်ဆွဲတဲ့နည်းတွေရှိတော့အဲ့လိုရှိတဲ့ခါကျရင်ဒီခန္ဓာကိုယ်ကြီးကြီးတာလေကြီးတဲ့ခါကျဒီဓာတ်တဘာဝတစ်မျိုးမျိုးမြင်ရမယ်ပထဝီဆိုပထဝီ6မျိုးတည်းတစ်မျိုးမျိုးမြင်အောင်ကြည့်ရမယ်အာဘောဆိုအာဘော2မျိုးတည်းတစ်မျိုးမျိုးမြင်အောင်ကြည့်တေဇောဆိုတေဇော2မျိုးတည်းတစ်မျိုးမျိုးမြင်အောင်ကြည့်ဝါယောဆိုဝါယော2မျိုးအဆူလောက်တွေမကောင်းဒီတဘာဝမြင်အောင်ကြည့်ခိုင်းပြောချင်တာဟိုခုံကြော်လိုက်ဒီခုံကြော်လိုက်နဲ့ဒီလိုမရှုရဘူးလို့ပြောတယ် ဒါကတော့ဒီထက်ကညွန်တဲ့စကားအဓိကညွန်တဲ့စကားပါဒါကတော့ကိုရှုနိုင်ရှုမရှုလည်းပြဿနာမရှိပါဘူးတချို့နည်းကြဒါမသိဘူးပေါ့အစဉ်တိုင်းမသိနောက်တနည်းသွားနောက်တစ်ခုသွားမယ်နံပါတ်1ကြပါလေဆိုနာတိတိကတော့မမြန်လုံးပဲရှုရမယ်နော်ဓာတ်သောသဘာဝတွေရှုတဲ့ကတည်းကခက်မြန်မြန်ရှုတယ်ခက်မြန်မြန်ရှုရင်ဓာတ်သောသဘာဝအာယုန်ကမထင်ရှားဘူးဓာတ်သဘာဝတွေမထင်ရှားပဲဖြစ်တယ် ခက်မြန်မြန်ကြည့်နေအဆိုးအားပဲဆိုးနေတာခက်မြန်မြန်ဆိုးကြည့်တော့ဘာမှမထင်ရှားဘူးနော်ပေါင်းနေပိနေကြည့်လို့ဒီပေါင်းနေပိနေပေါင်းနေပေါင်းနေပိနေပေါင်းနေပိနေဒီလိုပဲလုံနေဘာတဘာဝမှမမြင်တိတ်မြောင်ရှုစရာမလိုတိတ်မြန်လို့ရင်အဲ့ဒီကိုရှုမှတ်နေတဲ့ကမ္မထာအာယုံကမထင်ရှားဘူးမထင်ရှားဘူးကမ္မထာရောကိုရှုမှတ်နေတဲ့ဓာတ်တဘာဝမထင်ရှားဘူးဝါယောဒကြီးနေဝါယောဒကမသိရဘူးတချို့အဆိုးလားဆိုးနေဒီဓာတ်တဘာဝမမြင်ဘူး အဆိုလောက်တဲ့ရနာရှိတယ်နော်အဲ့ဒီကိုတဘာဝမြင်အောင်ကြည့်မယ်သိမြန်အောင်မလုပ်ရဘူးသိမြန်လို့နေတဘာဝမမြင်တဘာဝမမြင်တမာရီမဖြစ်ဘူးတဘာဝအယုံเนี่ยမထင်ရတမာရီမဖြစ်တမာရီမဖြစ်ရင်ဝိပဿနာဉာဏ်นี่အစင်းစမဖြစ်နိုင်ဝိပဿနာဉာဏ်นี่အစင်းစမဖြစ်မဲ့ညာဖုံညာမရဘူးဒီလိုမိတ်ပါတယ်နံပါတ်3ပါဠိလိုကတော့နာတိတိကာတော် တိတ်နေလွန်တိတ်နေလွန်အောင်ကျင်နေရှုတာတိတ်မနေပဲရှုနေနေနေလေးရှုနေလည်းဘာဖြစ်တာလဲနေလွန်တဲ့ခါကျသဘာဝဓမ္မတွေရှုနေရှုဒီစိတ်ကဒီပေါ်မှာမကတ်တော့ဘူးပေါ့ဗျာထွက်နေတာတဲ့တိတ်နေတဲ့ခါကျအာယုံကဒီပေါ်မှာကတ်မနေတော့ဖြည်းဖြည်းချင်းလေးရှုနေတဲ့ခါကျတိတ်မကတ်တော့အဲ့ဒါမျိုးအဲ့လိုဖြစ်နေလည်းပဲတိတ်မကတ်ရင်လည်းတမာရီမရတမာရီမရတော့လည်းဘာတိညာမှမဖြစ်ဘူးပေါ့ဗျာ ဒါကြောင့်ရှုမှတ်တဲ့အခါကျသိမမြန်လို့အောင် သိမနှေးလို့အောင် ပုံမှန်နေထားနေရှုနံပါတ်၄နံပါတ်၄ကျတော့သူကဒါပါဠိကိုမြန်မာပြန်ထားတာအဲ့ဒါကြီးကတော်တော်လေးနားလည်ရခက်တော့ဘောနော်ဝိခေပပရိဘာနာတော်အဲ့ဒီတိုင်းမြန်မာပြန်ထားတာအပြင် ကမ္မထာအာယုံတို့ စိတ်ပြန်လို့မကိုတားမရခြင်းဆိုလိုတာကတော့ဓာတ်ကြီးဓာတ်တဘာဝရှုနေဓာတ်တဘာဝပဲရှုရတယ် ကြံတဲ့မြင်ဟိုမြင်တာတွေရှုလိုက်ကြားတာတွေရှုလိုက်နားရတာတွေရှုလိုက်စိတ်ထွက်ရှုလိုက်ရင်အဲ့မှာတမာရီမရအောင်မာရီမဖြစ်ဘူးမာရီမဖြစ်တော့ဘာမှကိုမသိတော့နော်ပြီးတော့ဒီမှာအောက်မှာဒါကြောင့်မို့ဓာတ်ကြီးလေးပါးရဲ့ရှုနေဓာတ်ကြီးလေးပါးကိုရှုတယ်ကြံရတဲ့အဓိကဓာတ်မရှုနဲ့နော်ဟိုခက်ခဲကြုံလိုက်လို့ဘယ်လိုလုပ်ဆိုတော့ကမ္မထဆရာသူကသူသင်ပေးလိမ့်မယ်နော်ဝါယောဒတော့ဝါယောဒကိုအဓိကဓာတ်ရှုနေပေါ့ဒါကိုပြောချင်တယ် အဲ့ဒါလွဲပြီးတော့ဉာဏ်နဲ့ဗြဟ္မာအာယုန်တွေကြားရအာယုန်တွေမြင်တဲ့အာယုန်တွေဟိုပညာအာယုန်တွေအဲ့ဒါတွေလိုက်ရှုရင်ဘာဖြစ်လဲဓကမ္မထံဆုပ်ယုပ်ပျက်စီးတယ်ကမ္မထံမဟုတ်တော့ဘူးဒါတော့ဝိသုဒ္ဓိမမဟာဒီကအဲ့ဒါဓာတ်ရိုက်မှားတာတယ်ကိုရှုမှတ်နေတဲ့ကမ္မထံကိုအဓိကထားရှုရမှာကိုဉာဏ်ဓာတ်တွေလိုက်ရှုရကကိုယ်ကမ္မထံလွတ်သွားတော့ဗျာကိုယ်ကမ္မထံပြုတ်ကြသွားတော့အဲတမာရီဖြစ်ဖို့လည်းခက်တယ် မှတ်လို့တော့မရဘူးလားဆိုရတာပေါ့ဗျာဒါပေမဲ့လို့ခုနပြောလို့ဒီတမာရီဖြစ်ဖို့ခက်တဲ့ခါကျတော့တမာရီလည်းရတာတမာရီလည်းပြုတ်ကြနော်ကိုယ့်ရဲ့ဓာတ်ဘာဝတွေလည်းမမြင်ဓာတ်ဘာဝမြင်ဒီကမ္မထမ်းလည်းပြောလို့မရတော့တခြားကမ္မထမ်းလည်းတစ်မျိုးပြောင်းသွားတာကမ္မထမ်းတွေဟိုကပြောင်းမလိုက်ဒီကပြောင်းမလိုက်တော့မှတ်လို့တော့ရတယ်ဒါပေမဲ့သိညာဖြစ်ဖို့ခက်တာပေါ့ဒါကြောင့်ဘုန်းကြီးတို့ကဒီဟာကိုထောက်ဆပြီးတော့မမှတ်စေချင်ဘူးနော် ဒီဒါဆိုဒီဒီအာယုံဆိုဒီအာယုံမမှတ်စေခြင်းလေအဲ့ဒီမှာတော့ဘုန်းကြီးတို့ဘာပြောကြလဲဆိုတော့အဲဒီဥပမာလေးပေးထားတယ်ဝိသုဒ္ဓိမေမဟာဒီကနော်သူဥပမာလေးကောင်းတယ်ဗျအဲ့ဒါလေးပြောပြီနော်6နိုင်တုန်းဒါလေးဥပမာလေးပြောပြီးတိမ့်ပါသူကဘာပြောထားလဲဧကပတိကမေဃဂာမိပုရိသောစစ်ထနိတတနာတော်ခွင်တို့တချို့ရရဒေတာမှာရှိပါတယ် အောက်ပိုင်းတွေဆိုပိုများပါမှာမြစ်တို့ချောင်းတို့မြောင်းတို့မြစ်ကျင်းတို့ဒါတွေရှိပါတယ်အဲ့ဒီမြစ်ကျင်းလေးပေါ်မှာတိတ်ကျင်းနေတဲ့ခိုက်တော့အဲ့ပေါ်မှာအသားပြားလေးတင်ထားတယ်သားပြားတစ်ချောင်းပေါ့သားပြားတစ်ချောင်းကလည်းခြေတစ်ဖွာစာလောက်ပဲနင်းလို့ရတယ်အသားပြားဒါသတိထားကူပါတယ်နော်ခင်းတာအဲ့ဒီလမ်းပေါ်သွားတဲ့ပုံကဒီအသားပြားကိုဂယုဆိုင်သွားနေမှာဘေးပဝင်ကြည့်လိုက်ရင်ဒီထဲပြုတ်ကြပြီးတော့နော်တစ်ဖက်ကဘယ်ရောက်နေပြုတ်ကြပြီးတော့ ဒုက္ခဖြစ်နိုင်တော့အဲ့ဒီတိုင်းပဲတဲ့ဓကမ္မထတကူအာထုတ်နေကြံတော်သွားမှလိုက်လို့ရှိရင်ဒီကမ္မထပြုတ်ကျသွားမှာပဲဒါကိုပြောတာဒီကမ္မထပြည့်စည်သွားမှာဒီကမ္မထမှလည်းဒီကမ္မထက main နေတယ်မှာဒါကြောင့်ဘုန်းကြီးကရဏပြောပါတယ်နော်ဓမ္မတဲ့ပုဂ္ဂိုလ်ဒီဝါရတက main ပဲ main ကိုအဓိကထားကြည့်နေမကြည့်တော့ဘူးဆိုကမ္မထဆရာပြောပေါ့ तू သင်လိုက်မယ်လေဒါသူတောင်းမယ်အဲ့တော့ကိုကရွေးချက်တတ်ဖို့တော့လိုတာပေါ့ ငါဒီလိုဖြစ်နိုင်ကြပြီဒါကိုတိုးတက်အောင်သင်ပေးနိုင်တဲ့ဆရာမျိုးကိုရှားလိုက်မယ်ဘုန်းကြီးကတော့ရှားတယ်ဘုန်းကြီးလည်းလူချင်းလို့လုပ်တယ်အဲကြောင့်ဘုန်းကြီးနှီးမျိုးစုံလုပ်တာရချင်လို့လုပ်တာနော်ရချင်လို့လုပ်ရင်တော့ရမှာကောင်းတာဗောမရဘဲနဲ့ဟိုဆက်ဆက်ဆက်ဒီဆက်ဆက်လုံးနေဘာမှမတိုးတက်ဘူးအဲ့ဒါမျိုးမဖြစ်စေဒါလေးအသေးမှတ်တာနော်ဒီဒီဒီမှာဝိသုရိမကဥပမာလေးပေးတာမြေ6နော်အကျယ်ကြီးမဟုတ်ပေါ့ခက်ချင်းချင်းပေါ့နော် ဝါဒရိုက်ဆာတော့ဝေးတဲ့ဟာမျိုးဒီကအသားပြားတစ်ခုတင်တာအဲ့ဒါဖြတ်လျှောက်ပြီးဆိုရင်ဒီပုံမှာအာယုဆိုင်လျှောက်မှတစ်ဖက်ကန်းဝင်ရောက်တယ်အာယုဆက်မရောက်နဲ့ဘေးဟိုဒီကြည်ပြုတ်ကြမှာပဲရှိတယ်အဲ့တော့ကိုလိုချင်တဲ့ပန်းနဲ့မရောက်ကိုလိုချင်တဲ့ခီးမရောက်အောက်ရောက်ပြီးဒုက္ခတောင်ရောက်သွားနိုင်တယ်နော်ဒီလိုပဲအာနာအာနာဘာနာပဲမှတ်မယ်သုံးဖို့ဓကမတာမှတ်မယ်ဒီအာယုတကုတဲ့ဆူဆိုင်မှတယ်တမာရီမရမချင်းအာယုတကုတဲ့ဆူဆိုင်မှပါနဲ့ဟိုကြားတာမှလည်းမြင်တာမှလည်း ဘာဖြစ်လဲပြုတ်ကြသွားတမာရီလည်းပြက်ရောအဲ့ဒါမျိုးဖြစ်တာအခုပါဆိုပါတော့အတန်တကူကြားလို့ကားတစ်စီးမှဘုန်းကြီးတို့ဒီမှာတိုင်းနေအဲ့ဒါလည်းကားဟာဘယ်သူလဲဘယ်ဝါလဲဟိုအကုန်ရောက်ကုန်ပြီဒီကကမ္မတန်လုံးပြုတ်သွားတာဘာကိစ္စလာတယ်ဘယ်သူလဲဘယ်ဝါလဲဟိုနောက်ကအတွေးတွေကတတိတိုင်းလိုက်သွားတယ်အဲ့တော့ဆိုလိုတာရထားတဲ့တမာရီလည်းပြက်သွားတယ်ပြုတ်ကျသွားတယ်ဒီကမ္မထမ်းလည်းမဟုတ်တော့လို့ပြောနော်ဒါလေးသတိထားဖို့ခိုင်ဒီနေ့ဒီလောက်နဲ့တော်မယ်နော် အဲဒီနေ့ဟောပြောဆုဆုံးမတဲ့တရားတော်များကိုကြားတဲ့အတိုင်းကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်း